သမုလဇန်၈ရက်နေ့ခရစ်တက္ကရာ2006ခုနှစ်အတူဘာလ28ရက်နေ့အနိဒရာမရွှေတဘုံသာသနာရိပ်သာဓမ္မကိနဲ့ဟောကြားအပ်သောဒါနပฏิသံယုတကထာဒါနနှင့်စဆိုင်သောပြီးပွဲမှန်ပွဲတရားတော် ဒါနာနဲ့စဆိုင်တဲ့ပြိပွဲမှန်ပွဲတရားဒါပေမဲ့တရားနာမည်ပေးတာကတော့စိတ်တူကိုယ်တူနိဗ္ဗာန်ယူတဲ့အဆုံးမှာဝတ္ထုလေးတခုဆက်ပြီးတော့ဟောသွားမှာစိတ်တူကိုယ်တူနိဗ္ဗာန်ယူဘာတရားလဲလောကမှာအလွန်အယတ္တကောင်းတဲ့စားပွဲတောက်ပွဲဆိုတာရှိတယ် အလွန်ရတာကောင်းတဲ့စားပွဲတောက်ပွဲတွေဟာအရသာကောင်းပြီမဲ့ရှာမကောင်းဘူးဆိုရင်ဒီစားစရာကို तू မကြိုက်ဘူးအရသာတော့စားစရာကအရသာကောင်းတယ်သူကရှာမကောင်းဘူးဆိုရင်ဒီစားစရာကို မကြိုက်ဘူးတဲ့ဒါလိုပဲစစ်မှန်သောတရားတွေဆိုတာရှိတယ်စစ်မှန်သောတရားကိုဟောရင်ပြောရင် ကြိုက်ကူရှားတယ်ကြိုက်တဲ့သူနေတယ်ဒါကြောင့်တရားစစ်တရားမှဆိုတာသိဖို့အရေးကြီးတယ်စစ်မှန်သောတရားရဲ့အခြေအနေကိုသဘောပေါက်နားလည်ဖို့သိအရေးကြီးပါတယ်အဲဒီဒီမှာဟိုဒါနနဲ့စဆိုင်တဲ့တရားကိုပြောပြဖို့ပါပဲကဘာ3000 ကြာမှလောကမှာဘုရားတဆူပွင့်တယ်ကဘာပေါင်း3000ကြာမှကြော်မှလောကမှာဘုရားတဆူပွင့်တယ်အဲ့ဒီကဘာ3000အတွင်းမှာကဘာပေါင်း2996ကဘာမှာဖះလုံးဝမပွင့်ဘူးဘုံတပိသက် ဘုရားတဆူတဆူပွေးတာဟာဘလောက်ကြာမှပွေးတယ်လဲ3000တောင်သူတို့ပြောမရဘူးကဘာ3000ဘာ3000လဲတော့ကြာ3000ဆိုတော့နှစ်ပေါင်း3000လားရက်3000လားအဲ့လိုမေ့နေစရာရှိတယ်ကဘာ3000ကြာမှဘုရားတဆူပွေးတယ်ဒီလိုဆိုတော့ကဘာ3000ကြာမှဘုရားတဆူပွေးတယ်ဆိုတော့ကဘာပေါင်း2996ကဘာမှာဘုရား မပွင့်ဘူးအကိဖျက်တဆူပွင့်ဖို့အခြေအနေဘလောက်အရေးကြီးသလဲဆိုတာဘုလိုပြောပြအဲ့ဒါလောက်ဒီကြာမှဘုရားတွေပွင့်နိုင်냐ဆိုလဲပဲဆုထုပန်ကြတဲ့အမျိုးကောင်းသားတွေအမျိုးကောင်းသမီးတွေဟာသူတို့ဆုထုပန်ကြတာပါပဲသမ္မာသမ္ဗုဒ္ဓဘုရားဆုပန်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ပိစိကဗုဒ္ဓဘုရားဆုပန်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အကတဝကမဟာတဝကအဆုပန်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ် ပဂတိတဝါကစုပန်းတဲ့ပုဂ္ဂိုလ်တွေရှိကြတာပါပဲဘုရားတဆူပွဲဖို့ဆိုတာကဘာကြီးမှာအမတန်မှကြားတယ်ဘုရားသာသနာတော်တွေးဖို့ဆိုတာလည်းအလွန်ခက်ရင်တယ်နိဗ္ဗာန်ရောက်ကြောင်းတရားဆိုတာဟာသုံးမျိုးရှိပါတယ်အကျဉ်းစားအဖြစ်ဒါနကုသိုလ်ကတစ်မျိုးသီလကုသိုလ်ကတစ်မျိုးဘာဝနာကုသိုလ်ကတစ်မျိုးသုံးမျိုးရှိတယ်ဒါနကုသိုလ်လည်းနိဗ္ဗာန်ရောက်ကြောင်းရဲ့ နိဗ္ဗာန်ရောက်ခြင်းအကြောင်းတရားပဲသီလကုသိုလ်လည်းနိဗ္ဗာန်ရောက်ခြင်းရောက်ခြင်းအကြောင်းတရားပဲဘာဝနာကုသိုလ်လည်းနိဗ္ဗာန်ရောက်ခြင်းအကြောင်းတရားပဲဒါပေမဲ့ဒါနကုသိုလ်နဲ့သီလကုသိုလ်နှစ်ခုကနိဗ္ဗာန်နဲ့ဝေသောအကြောင်းဒါနကအဝေးဆိုသောအကြောင်းသီလကဒါနထက်ပိုနေတယ်တတိပဋ္ဌာန်ဘဝနာကြတော့နိဗ္ဗာန်နဲ့အနိကဆုံးတရားပဲကိုယောဂီများတတိပဋ္ဌာန်ဘဝနာတရားအထုတယ်ဆိုတာနိဗ္ဗာန်နဲ့အလွန်နိကံနေသောတရား နိဗ္ဗာန်နဲ့ယဉ်ကြီးကမ်းနေသောတရားပါပဲအထုရင်ရနေသောတရားပါပဲဒါရင်လည်းပဲသံတရားကြီးခီးတစ်လျှောက်မှာဒါနသီလဘောနာကုသိုလ်တွေစုံစည်းသွားမှအာလုံးပြည့်စုံသွားမှနိဗ္ဗာန်ရတယ်ဘုလိုပြည့်စုံတော်ယုံတန်ယုံဒါနသီလဘောနာနဲ့နိဗ္ဗာန်မရဘူးအလွန်ကြည်ကျယ်တဲ့စေတနာတရားတရားလုံးလာဝိရိယဇွဲအမတန်ကြီးမားစွာလှုပ်ထားတဲ့ ကြီးမားစွာနဲ့လှုပ်ထားပြုထားတဲ့ဒါနသီလဘာဝနာကုသိုလ်မျိုးမှနိဗ္ဗာန်ရောက်နိုင်တယ်။တောယုံတန်ယုံဒါနသီလဘာဝနာကုသိုလ်နဲ့နိဗ္ဗာန်မရောက်နိုင်ဘူး။ဒါကြောင့်မို့ဒါနပြုတဲ့ပုဂ္ဂိုလ်မှာအလှပေးပုဂ္ဂိုလ်မှာအင်္ဂါ၃ပါးရှိတယ်။နက်ပိုင်ကြတော့ဒီမှာကထိန်လှူမယ်မဟုတ်ဘူးလား။ပရိသတ်ကဥပ္ပနိဗ္ဗာန်လည်းပဲယုတ်ကြီးကနဲ့ကြက်ကြက်တက်တက်လေးပါပဲ။ ဘုန်းကြီးတို့ကြောင်းကထက်တဲ့နည်းသေးတာပဲရိတ်သက်ထဲမှာယောဂီကအလှပေးပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးရှိတယ်အလှကံပုဂ္ဂိုလ်တွေဘက်အင်္ဂါ၃ပါးရှိတယ်ဒါနနဲ့နိဗ္ဗာန်ရောက်ပုဂ္ဂိုလ်ပြောပြတာပြောကျင်လို့ဒီတရားဟောတာပါအလှပေးပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးရှိတယ်နိဗ္ဗာန်ရောက်ဖို့ဒါနပြုတဲ့ပုဂ္ဂိုလ်မှာအင်္ဂါ၃ပါးရှိတယ်တဲ့ပုဗ္ဗေဝဒါနသုမနာ ပုမ္ပေဝဒါနာသူမနောတဒံစိတ်တံပတ္ထရာယေဓာတ်တော်အတ္တမနောဟောတိတဲ့ပုမ္ပေဝဒါနာသူမနောဒါနာကုသိုလ်မပြုမီဒါနပြုတဲ့ဒါနရှင်ဟာစိတ်ကိုဝမ်းမြောက်ဝမ်းသာဖြစ်စေရတယ်ညှို့ညှို့ငယ်ငယ်ဆင်းဆင်းရဲရဲမဖြစ်စေရဘူးမိမိစိတ်ဟာရွှင်ရွှင်လန်းလန်းဝမ်းမြောက်ဝမ်းသာကြီးကြီးလင်းလင်း တတ်တတ်ရှင်းရှင်းဖြစ်နေစေရမယ်ပထမဥဆုံးအင်္ဂါပဲငါဒါနာကုသိုလ်ပြုမဲ့ဒါနာကုသိုလ်ပြုမဲ့လို့ဘယ်နည်းဘယ်ရဲ့အချိန်မှာငါအလှဒါနာကုသိုလ်ပြုမဲ့ကထိန်ခင်းမဲ့ဝါဆိုသင်္ကန်းကတ်မဲ့ကြောင်းဆောင်မဲ့စတဲ့ကိုပြုမဲ့ဒါနာကုသိုလ်မပြုမိရှေ့ဖို့ကဝမ်းမြောက်ဝမ်းသာစိတ်ကြည်ကြည်လင်လင်ထားရတယ်ငင်းငင်းနွမ်းနွမ်းမဖြစ်เสียရဘူးနှစ်ဒဒံစိတ်တံပတ္တရာယေ ဒါနကုသိုလ်ပြုစေပေးလှူစေခဏမှလည်းပဲစိတ်ကိုကြည်ကြည်လင်းလင်းတတ်တတ်ရှင်းရှင်းဝမ်းမြောက်ဝမ်းသာထားရတယ်စိတ်ကိုရှုပ်ရှုပ်ထွေထွေငင်းငင်းနွမ်းနွမ်းမထားရဘူးသုံးဓာတ်တော်အတ္တမနောဟောတိအလှပေးပြီးတဲ့နောက်မှာလည်းပဲဝမ်းမြောက်ဝမ်းသာရှိစေရတယ်အဲ့ဒီအင်္ဂါ၃ပါးရှိရတယ်ပုပ္ပမုံဇဂရ စာဆိုကသုံးမျိုးပေါ့ပုပ္ပန်းစေတနာအခိုက်မှာလည်းပဲမိမိစိတ်ကလေးကိုဝမ်းမြောက်ဝမ်းသာကြည်ကြည်လင်လင်တတ်တတ်ရှင်းရှင်းရှိစေရတယ်မုံစစေတနာလို့ခေါ်တဲ့အလှပေးဇက္ခဏမှာလည်းဝမ်းမြောက်ဝမ်းသာတတ်တတ်ရှင်းရှင်းကြည်ကြည်လင်လင်ရှိစေရတယ်အလှပေးပြီးတဲ့နောက်နောက်သောကာလတွေမှာလည်းပဲစဉ်းစားတိုင်းစဉ်းစားတိုင်းဝမ်းမြောက်ဝမ်းသာတတ်တတ်ရှင်းရှင်းကြည်ကြည်လင်လင်ရှိစေရတယ်အဲ့ဒါလို့စိတ်ထားမျိုးနဲ့လှူဒါန်းတန်တာမှ ကုသိုလ်ကအကျိုးကြီးတယ်အကျိုးများတယ်ခုနကပြပြဒီတော့အလှဘိပုဂ္ဂိုလ်ဘက်ကအင်္ဂါမနှစ်ပါးလို့လဲ၃ပါးအလှကံပုဂ္ဂိုလ်ဘက်ကလည်းအင်္ဂါ၃ပါးရှိတယ်ဝိတ္တရာဂဝါဟွန်တိရာဂဝိနည်းရဝါပฏิပန္နာဝိတ္တဒေါသဝါဟွန်တိဒေါသဝိနည်းရဝါပฏิပန္နာဝိတ္တမောဟဝါဟွန်တိမောဟဝိနည်းရဝါပฏิပန္နာတိ ဝိတရာဂဝဟွန်တိရာဂဝိနည်းယပฏิပန္နာအလှကံပုဂ္ဂိုလ်တွေဘက်ကယာကကိမ့်သူဖြစ်ရမယ်ကာမယာကကိမ့်သူအလှကံပုဂ္ဂိုလ်မျိုးဖြစ်ရမယ်သို့မဟုတ်ရာဂကိမ့်အောင်တရားကျင့်နေသူပုဂ္ဂိုလ်ဖြစ်ရမယ်လူပဲဖြစ်ဖြစ်အရှင်ပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်အလှကံပုဂ္ဂိုလ်တွေဘက်ကရာဂကင်းသူသို့မဟုတ်ရာဂကိမ့်အောင်တရားကျင့်နေသူဖြစ်ရမယ်နှစ် အလှကံပုဂ္ဂိုလ်တွေဘက်ကဒေါသကင်းသူဖြစ်ရမယ်။သို့မဟုတ်ဒေါသကင်းအောင်ကျင့်နေသူပုဂ္ဂိုလ်ဖြစ်ရမယ်။သုံးအလှကံပုဂ္ဂိုလ်တွေဘက်ကမောဟကင်းသူဖြစ်ရမယ်။သို့မဟုတ်မောဟကင်းအောင်ကျင့်နေသူပုဂ္ဂိုလ်ဖြစ်ရမယ်။ရာဂကင်းတဲ့ပုဂ္ဂိုလ်သို့မဟုတ်ရာဂကင်းအောင်တရားကျင့်နေသူဒေါသကင်းတဲ့ပုဂ္ဂိုလ်သို့မဟုတ်ဒေါသကင်းအောင်တရားကျင့်နေသူ မောဟကိန်းနေသူသမဟုတ်မောဟကိန်းအောင်တရားကျင့်နေသူဤအင်္ဂါ၃ပါးနဲ့ပြည့်စုံရမယ်လှူကံပုဂ္ဂိုလ်ဒီဖက်ကဒီလိုလှူဝဲလှူကံအင်္ဂါ၃ပါးစီပေါင်း၆ပါးသောအင်္ဂါများနဲ့ပြည့်စုံတဲ့ဒါနဆိုရင်တဲ့အကျိုးကြီးပြီအဘုံသူပဒရေတခွဲပဲလှူလှူဆုံးတစွန်းပဲလှူလှူပန်းတခွဲပဲလှူလှူအကျိုးကြီးသွားပြီဒါနကိုနိဗ္ဗာန်ကိုရောက်စီပြီဒီဒါနဟာဘယ်ရောက်စီမလဲ နိဗ္ဗာန်ကို ရောက်စေပြီတဲ့ဒီဒါနကုသိုလ်မျိုးဟာနိဗ္ဗာန်ရောက်ပြီဒါကြောင့်ဒါနပြုတယ်ဆိုတာလွယ်တာမဟုတ်ဘူးနော်ဘုန်းတော်ကြီးကလွယ်တာမဟုတ်ဘူးနားလည်ဖို့သိကြည့်ကြည့်တယ်ကုသိုလ်ကတော့ဒီကနေ့ယောဂီတွေဒီနေ့ဆုံးအလှရှင်မရှိဘူးလားရှိတာပဲနော်အလှကံယောဂီတွေဖက်ကရာဂကင်းသူလားဒေါသကင်းသူလားမောဟကင်းသူလားဒီလိုမေးရင်ဘယ်လိုပြောမလဲ သို့တော်လဲရာဂကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကျင့်နေတယ်ဆိုရင်တော့ဖြင့်မှန်ပြီပေါ့ဟုတ်တယ်မလားအေးအဲ့လိုရှိရမယ်အလှပဲပုဂ္ဂိုလ်ဘက်ကလည်းအင်္ဂါမနဲ့ပတိဆုံးမလို့တယ်လေ၃ပါးအလှကံပုဂ္ဂိုလ်တွေဘက်ကလည်း၃ပါးဒီလိုအင်္ဂါမြတ်ပြည့်စုံတဲ့ဒါနကုသိုလ်ဟာနိဗ္ဗာန်ကိုရောက်စေတာပါနိဗ္ဗာန်ပြည့်စုံပြူတာပဲကုသိုလ်ပြုတဲ့အခါမှာ ကုသိုလ်စိတ်ထဲမှာကိလေသာကတော့မရှိဘူးဒါပေမဲ့ကိလေသာကုသိုလ်မဖြစ်မီရှေ့အဖို့မှာကုသိုလ်ပြုတဲ့ပုဂ္ဂိုလ်တွေမှာကိလေသာတွေဖြစ်နေတတ်တယ်ကုသိုလ်စိတ်ပြုနေတဲ့ကုသိုလ်ရှင်ဒါနကုသိုလ်တွေရှင်မှာဒါနကုသိုလ်ပြုစေခဏမှာတော့ကိလေသာကမရှိဘူးဒါပေမဲ့ကုသိုလ်မပြုမီရှေ့အဖို့က ကိလေသာတွေဖြစ်နေတတ်တယ်ဒီဒါနာကုသိုလ်ကြောင့်လူချမ်းသာနတ်ချမ်းသာမြမချမ်းသာစတဲ့လောကီချမ်းသာများကိုတောင့်တလိုချင်နေတဲ့လောဘကိလေသာစတဲ့ကိလေသာတွေဖြစ်နေတတ်တယ်တဲ့အဲ့ဒါလို့ကိလေသာတွေဒါနာကုသိုလ်မပြုမရှိရဖို့ကကိလေသာတွေများများဖြစ်နေရင်အဲ့ဒီကုသိုလ်အကျုပ်ပေးတဲ့ခါကျတော့နဲတယ်အကျုပ်ညံ့တယ်အကျုပ်ရနဲတယ် ကိုယ်သူမပြုတ်မီရှေ့အဖို့ကကိလေသာတွေလောဘဒေါသမောဟကိလေသာတွေကင်းစင်ပြီးတော့ဖြစ်နေတဲ့အဲ့ဒီလောဘဒေါသမောဟကင်းစင်နေတဲ့စိတ်ကလေးနဲ့ကိုယ်သူပြုတ်တဲ့ပုဂ္ဂိုလ်များကြတော့ကုသိုလ်ဒါနကုသိုလ်အကျိုးတရားအများကြီးရတယ်ဥပမာဘာနဲ့တူတုံးဆိုတော့ကိလေသာဓိကေဟိလွန်ကဲသောကိလေသာရှိကုန်သော ပုဂ္ဂိုလ်တို့၏သန္တာနေခန္ဓာအစဉ်၌ကိလေသာတိကိကိလွန်ကဲသောကိလေသာရှိကုန်သောသန္တာနေခန္ဓာအစဉ်၌ဩတ္တမာနာကုသလဓမ္မာ ဖြစ်သော ကုသိုလ်တရားတို့သည်ကိလေသဟိကိလေသာတို့ဖြင့်သံဗန္ဒပောတိသံဗန္ဒပတ္တိယာကျင်းမြောင်းကြတဲ့ခြင်းတို့ရောက်ခြင်းကြောင့်တိနာတိဟိမြဲအစရှိကိုသော ပေါင်းပင်တို့ဖြင့် သံဗန္ဒပတ္တာနိကင်းမြောင်းခြင်းသို့ရောက်ကုန်သောသတ္တနိဟုယကောက်ပင်တို့ကဲ့သို့ဝိပူလဖလဥလာရဖလာပြတ်ပြောသောအကျိုးရှိကုန်မွန်မြန်သောအကျိုးရှိကုန်သည်နဟောဒီမဖြစ်ကုန်ဥပမာပေးတယ်မြတ်စွာဘုရားကလယ်ကွင်းထဲမှာစိုက်ထားတဲ့စဘာပင်တွေမြို့ကလည်းကောင်းတယ်ပင်တွေကလည်းအမတန်ဖန်တယ်ဒါပေမဲ့မြက်ပင်စတဲ့ပေါင့်ပင်တွေကဒီစဘာပင်တွေကို လိမ်ပန့်ခွဲနှောင်ပြီးတော့ပြစ်ပြထားတယ်ဆိုရင်ချုပ်နှောင်ထားတယ်ဆိုရင်အဲ့ဒီစဘာပင်ဟာကောင်းကောင်းဖော်ဖြုတ်လို့ရသေးရဲ့လားဖော်ဖြုတ်လို့မရတာဘူးတဲ့စဘာမျိုးတော့ကောင်းတယ်အထွက်ကောင်းတဲ့စဘာမျိုးပါပဲဒါပေမဲ့လည်းပဲမြက်ပင်စားတဲ့ပေါင့်ပင်တွေကနေပြီးတော့ကြက်ကြက်တက်တက်ဖြစ်အောင်အဲ့ဒီစဘာပင်တွေကိုဖွဲ့ဆရစ်နှောင်ပြီးတော့ထားမယ်ဆိုရင်အဲ့ဒီစဘာပင်တွေကသူကြီးပွားခင်တဲ့လောက် ပြည့်ပွားလို့မရဘူးသိကျင်တဲ့လောက်သိအသိတဲ့သိလို့မရဘူးပေါင်းပင်မျက်ပင်တွေကနေပြီးတော့သူ့ကိုဒုက္ခပေးထားတဲ့အတွက်ကြောင့်မို့အနှောက်ယှက်ထားတဲ့အတွက်ကြောင့်မို့ဒါတို့အဲ့ဒီဥပမာနေတိုင်ပဲတဲ့ဒါနာကုသိုလ်ကမိမိပြတဲ့ဒါနာကုသိုလ်ကအကျိုးအင်မတန်ကြည်ကျတဲ့အကျိုးကိုပြိမာအမှန်ပါပဲဒါမှလည်းပဲဒါနာကုသိုလ်မပြုတ်မရှေ့အဖို့ကလောဘဒေါသမောဟစတဲ့အကုသိုလ်ကိလေသာအငြင်းထေတွေနဲ့ရော့နှောနေတဲ့စိတ်နဲ့ ဒါနာကုသိုလ်ပြုမယ်ဆိုရင်အဲ့ဒီကုဒါနာကုသိုလ်သည်အကျုပ်ထက်သန်သလောက်မထက်သန်ဘူးအကျုပ်ကြီးသလောက်မရဘူးကိုကြည်ကြည်ကြက်ကြက်ကုသိုလ်အကျိုးတွေမရဘူးတဲ့အကျိုးရနေသွားတတ်တယ်ဒါကြကုသိုလ်ပြုတဲ့အခါမှာအင်းမတန်စဉ်းစားဆင်ခြင်ဖို့သိရေးကြည့်တယ်ဘုန်းတော်ပြည်သက်ဒါကြောင့်မို့ဒါနာကုသိုလ်ပြုနည်းကိုဘုန်းကြီးဒီမှာဟောပေးတာ နဲနားလဲတာဟုတ်လားနားလဲဟောပရိသတ်တော့ခဏနည်းနည်းပဲပရိသတ်ခုဘုန်းကြီးနည်းနည်းဒါနာအကြောင်းခုအစပြောနေတာအစပြုတ်ပြောနေတာနားလဲတယ်ဟုတ်လားနားလဲပြီးလှူတဲ့ဒါနာနဲ့နားမလဲပဲလှူတဲ့ဒါနာနှစ်ခုအကျိုးဘယ်သူကပို့ဘူးတော့အကျိုးများမှာလဲနားလဲပြီးလှူမှအကျိုးများတယ်နော်နားမလဲလို့ရှိရင်အကျိုးရနဲ့တတ်တယ် မြတ်စွာဘုရားကဒါနအကျမ်းကိုဘလောက်တိဟောထားတုံးဆိုတော့လူပေါင်းတသိမ့်စုပေါင်းပြီးတော့ဂဒိပေါင်းများစွာသောပြစ္ဆုတ်ဆရာသနာတွေကိုစုဆောင်ပြီးတော့ဆောလှူတယ်လှူဒန်းတယ်လူပေါင်းတသိမ့်စုပေါင်းပြီးတော့ဂဒိပေါင်းများစွာသောကြိတ်ငွေတွေပြစ္ဆုတ်ဆရာယသနာတွေကိုစုပေါင်းပြီးတော့ အလှဘိပုဂ္ဂိုလ်တွေကိုသူလှူကြတယ်ပြီးတော့ဂတိပေါင်းများစွာသောပြစ္ဆုတ်ရာသနာတိဆိုတာနဲတာမဟုတ်ဘူးအဲ့ဒါလို့ဂရေပေါင်းများစွာလူပေါင်းသိသိစုပေါင်းပြီးတော့သိပေါင်းများစွာသောငွေတွေစုလိုက်တော့ဂရေပေါင်းများစွာသောကြိတ်ငွေတွေဖြစ်ပေါ်လာတာပေါ့အဲ့ဒီဂရေပေါင်းများစွာသောငွေတွေကိုပစ္စဥ္စာတွေလှူဝတန်းဝပစ္စည်းတွေဝယ်ချမ်းပြီးတော့လှူဒန်းလို့ရတဲ့ကုသိုလ် အဲ့ဒီကုသိုလ်နဲ့တဲ့သမုံစကစေတနာဒါနဆိုတဲ့ကုသိုလ်စေတနာနှစ်မျိုးရှိတယ်သမုံစကဒါနကုသိုလ်ဆိုတာဟာလေကွင်းထဲမှာလေသမားတွေစပန်းမှိတ်ပြီးတဲ့ခါကျတော့ရှစ်ခေကတလင်းတွေကောင်းတဲ့တလင်းကြီးတွေလှုပ်ပြီးတော့စပားတွေကိုကျွဲတွေနွားတွေနဲ့စပားနေရတယ်မဟုတ်ဘူးလား တော်သားတွေဆိုရင်တော့သိမှာပါပဲစဘာနေရတယ်မဟုတ်လားအကောင်းတဲ့တလင်းကြီးတွေလှုပ်ပြီးတော့လက်ထဲမှာစဘာတွေကိုဖြန့်ကျဲပြီးတော့တခါလေကြွတွေနွားတွေနဲ့စဘာတွေနေရတယ်စဘာတွေနေပြီးလို့လက်သမားတွေစဘာတွေနေပြီးလို့အိမ်ပြန်တဲ့ခါကျတော့အဲ့ဒီကောင်းတဲ့တလင်းထက်မှာစဘာလေးတွေပက်ကြအဲ့ဒီထက်မှာကြံရည်တဲ့စဟုံမှာနဲ့နဲ့ဒီမှာနဲ့နဲ့ အဲဒီကောင်းတဲ့တလင်းထမ်းမှာစဘာလေးကြံရစ်တယ်အလဲပိုင်ရှင်ပုဂ္ဂိုလ်တွေသူတို့စဘာတွေယူပြီးတော့သိမ့်ပြီးတော့အိမ်ပြန်သွားတဲ့အခါမှာကောင်းတဲ့တလင်းတွေကလက်ခွင်းထမ်းမှာကြံရစ်တာကိုအဲ့ဒီကောင်းတဲ့တလင်းထမ်းမှာကြံရစ်နေတဲ့စဘာလေးတွေကိုဆင်းရဲတဲ့ပုဂ္ဂိုလ်တွေကတမျက်စိလေးနဲ့လိုက်ပြီးတော့စဘာလုံးတွေလိုက်ပြီးတော့လှဲတာပေါ့စုဆောင်ပြီးတော့ပက်ကြအိတ်ထားနေတဲ့စဘာလုံးတွေကိုလိုက်ပြီးတော့သိမ့်ဆဲပြီးတော့ရသလောက်တမျက်စိလေးတွေနဲ့လိုက်ပြီးတော့လှဲပြီးတော့ ယူရတယ်ဟိုလဲခင်းမှလည်းပဲဟိုကောက်တဲ့တလင်းမှလည်းပဲအဲ့ဒီစဘာအကျဉ်းချမ်းလေးတွေကိုလိုက်ပြီးတော့သိမ့်ပြီးတော့ယူရဒီဆောင်ဒီကောက်တဲ့တလင်းမှလည်းစဘာလေးတွေကိုကောက်နေလေးလေးလိုက်ပြီးတော့သိမ့်ပြီးယူရအဲ့လဲတော့ထက်မှာအတလင်းတွေမှာကြံရင်တဲ့လက်သမားတွေဆော့ပြီးပြီးကြံရင်တဲ့စပလုံးတွေစုပေါင်းပြီးတော့ရတဲ့စဘာတွေကိုထုထောင်ပြီးတော့ဆုံးချက်ရတဲ့ဆုံး လှူတာကိုသမုံစကဒါနကုသိုလ်ခေါ်တယ်ဆင်းရဲသူတွေကောင်းတဲ့တလင်းတွေထံမှာလိုက်ပြီးတော့ကောက်ပြီးရတဲ့စဘာတွေကိုထုထောင်ပြီးတော့ဆံဖြစ်အောင်လုပ်အဲ့ဒီဆံကိုဆွန့်ချက်ပြီးတော့တန်ဃာတော်များကိုဆွန့်လှူတယ်တဲ့ဆင်းရဲတဲ့ပုဂ္ဂိုလ်တွေအဲ့ဒီကုသိုလ်မျိုးကိုသမုံစကဒါနကုသိုလ်လို့ခေါ်တယ်ခုနက လူပေါင်းတသိန်းဂရိန်ပေါင်းများစွာသောပြည့်စုံစရာတနာတွေကိုဆော့လှော့ပြီးတော့လှူဒန်းတဲ့ကုသိုလ်နဲ့ခုဆင်းရဲသားဆင်းရဲသူတွေလှူတဲ့သမုံစကဒါနကုသိုလ်နှစ်ခုကိုရှင်လိုက်ရင်တဲ့ကာလနဂတိသောလာသိရင်သမုံစကဒါနကုသိုလ်စေတနာကို16စိတ်စိတ်16ပုံပုံပါလေခုနကဂရိန်ပေါင်းများစွာသောတထေးတိကျော်တွေလှူတဲ့ကုသိုလ်ဟာဒီကုသိုလ်တစ်စိတ်ကိုမမှီဘူးတဲ့ခုနကပြည့်တဲ့ စဉ်းစားကြည့်ကြားရနော်သမုံဇကဒါနနားရနားလဲတယ်မဟုတ်လားအဲအဲ့ဒီဆင်းရဲသူဆင်းရဲသားတွေလှူတဲ့သမုံဇကဒါနဆွန်းဆွန်းဒါနကုသိုလ်ရတဲ့ကုသိုလ်ကို16ပုံပုံပါပုံပြီလားခုနကတော့ဂရိပေါင်းများစွာသောတထိတ်တကြွေတွေစုပေါင်းပြီးလှူဒါန်းတဲ့ကုသိုလ်နဲ့ရှင်လိုက်တဲ့ခါကြတော့အဲ့ဒီဂရိပေါင်းများစွာတထိတ်တကြွေတွေလှူတဲ့ကုသိုလ်က ဒီသမုံစကတဏ္ဍကုသိုလ်16ပုံတပုံမမှီဘူးတဲ့အကျိုးရတာစဉ်းစားကြည့်ဒါကြောင့်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟာဆင်းရဲသူဆင်းရဲသားရဲ့ဒါနကိုချီးမွမ်းတော်မူတယ်ဘုန်းတော်ပိဿဆင်းရဲသူဆင်းရဲသားများလှူဒန်းတဲ့ဒါနကုသိုလ်ကအင်မတန်စင်ကြယ်တဲ့ကိုကောင်းတဲ့တလင်းတွေမှာစဘာတွေလိုက်စုပြီးတော့ရတဲ့စဘာတွေထုထောင်ပြီးတော့ရတဲ့ဆန်တဲ့ဆွန့်ကြက်လှူရဆိုတာကြည့် သူတို့စေတနာဘလောက်ထက်သန်တယ်လဲကြည်အဲ့ဒါလိုရတဲ့ဆွမ်းဆံမျိုးကိုဒါနကုသိုလ်မျိုးကိုဘာလို့ခေါ်တယ်လဲသမုံသမုံစကဒါနအဲ့ဒီဒါနကို16ပုံပုံဂရိဘောများစွာလူရတထေးတွေလူရကုသိုလ်နဲ့နှိုက်ရှင်လိုက်တဲ့အခါကျတော့16ပုံမှာတပုံပင်မမှီဘူးရဲ့ဒီကုသိုလ်ကိုမမှီဘူးတဲ့ကာလနဂတိတောလာသိတန်ဖို့မမှီဘူးတဲ့ဘုလိုပြည့်စက် ဒါကြောင့်ဒါနကုတုဆိုတာဟာအပြုလွယ်သလောက်အရနဲ့တတ်တယ်ဆင်းရဲသားတွေကမရှိမကားလေးကိုချင်းချုပ်ပြီးတော့စုထုံပြီးတော့လှူကြတန့်ရတာကိုအလှူတစ်ခုလှူတစ်ခုဖြစ်ဖို့အောင်တော်တော်လေးကြိုးစားရရှာတယ်ချမ်းသာတဲ့ပုဂ္ဂိုလ်တွေကြတော့ဘာမှမကြိုးစားရပါဘူးတစ်ထောင်ဆိုလဲလှူတစ်ပေါင်းဆိုလဲလှူတစ်သိန်းဆိုလဲလှူလှူနေတာပါပဲဘာမှသူ့လိုအားမဆိုင်ရပါဘူးဆင်းရဲသားတွေကတော့ပဲဆွန်တဆွန်လှူဖို့တော့တော်တော် စဉ်းစားရတယ်တော်တော်လောက်ရတယ်ဆင်းဆင်းရဲရဲပင်ပင်ပမရှာဖွေလှူရတန့်ရတယ်ဆင်းရဲသူဆင်းရဲသားများရဲ့ဒါနကိုမြတ်စွာဘုရားရှင်ကအထုချီးမွမ်းတော်မူသည်နားလည်လားဒါကြောင့်မို့ဒါနကုသိုလ်ဟာချမ်းသာအကျိုးရစေသောကုသိုလ်ပါပဲဘုန်းတော်ပြီးသားဒါကြောင့်မာစီဆရာတော်ဘုရားကြီးကစီထားတယ်လေချမ်းသာအပေါင်းရာအကြောင်းမှန်စွာစီစိန်ဘောဂမြင့်မတီးရာ အောက်တမ်းမကြကမ္မသူမှာမြန်ဒါနာစိတ်ချကိုယ်ွယ်ရာဒါနာကုသိုလ်ဟာတကယ်တမ်းမြင့်မြတ်တဲ့ထက်တန့်ကြတဲ့ဒါနာကုသိုလ်ဟာတကယ်ကိုယ်ွယ်ရာအထရပဲမြင့်မတရားဆိုတာတိပင်ကြီးတိပင်မှာရေသောမြင့်ကြီးအင်အားကောင်းရင်အဲ့ဒီသင်တိပင်ကြီးကဘာဖြစ်နေသလဲစီပင်ဒါပါကြီးပွားတာပါပဲဒါလိုပဲတဲ့ဒါနာကုသိုလ်က အင်မတန်ထက်တန်းကြရင်သမုဇကစေတနာမျိုးလိုအင်မတန်ထက်တန်းကြတဲ့ဒါနာကုသိုလ်စေတနာတွေကိုမှဖြစ်သွားပြီဒီစေတနာနဲ့ဒါနာကုသိုလ်ဖြစ်ပြီဆိုရင်အဲ့ဒီဒါနာကုသိုလ်ကအင်မတန်မှအကျိုးများပါတယ်တဲ့ဆိုချမ်းသာအပေါင်းရာကြောင်းမှန်စွာစိစိန်ဘောကမြင့်မတည်ယံ အောက်တံမကြကဲမသူမှမြန္ဒာနာစိတ်ချကိုွယ်ရာချမ်းသာပေါင်းရကြောင်းမှန်စွာစည်းစိမ်ဘောကမြင့်မတီးရာအောက်တံမကြကဲမသူမှ မြန်ဒါနစိတ်ချကိုယ်ွယ်ရာချမ်းသာအပေါင်းရာကြောင့်မှန်စွာစည်းစိမ်ဘောကမြင့်မတီယအောက်တမ်းမကြကဲမသူမှမြန်ဒါနစိတ်ချကိုယ်ွယ်ရာဆိုကြည့်တစ်ခေါက် ရာကြောင်းမှန်စွာစီစဉ်ဘောကမိမတိယသံမကြကဲမသူမှာဉာဏ်ဒါနာစိတ်ချကိုယ်ွယ်ရာတခေါက်စိစိန်ဘောဂာမိမတိယအောက်တမ်းမကြကဲမသူမှာမြန်ဒါနာစိတ်ချကိုယ်ွယ်ရာ အလှခံပုဂ္ဂိုလ်ဆက်လက်လို့ရှိတယ်ခုလိုပြသအလှခံတကြိတ်လေးလေလှခံပုဂ္ဂိုလ်ဘယ်နှမျိုးရှိတယ်လဲဆက်လက်ရောက်ရှိတယ်တိဒုတ်သီဇာရိရှိတံတဖန်တွေဗုဒ္ဓတိဆိုတာတရိษံကဒီမျိုးတရိษံတွေလည်းအလှခံပုဂ္ဂိုလ်ထဲမှာပါတယ်ဒုတ်ဆိုတာဒုတ်သီလသီလမရှိတဲ့ဒုတ်သီလကတယောက်သီလရှိတဲ့သီလဝန္တပုထုဇဉ်ကတယောက် သာသနာပဇံရတဲ့ပုဂ္ဂိုလ်ကတယောက်အရိယာက၈ယောက်သမ္မာသမ္ဗုဒ္ဓဘုရားကတဆူပိစိကဗုဒ္ဓကတဆူပေါင်းလိုက်တော့လှူကံပုဂ္ဂိုလ်တကြိတ်လေးဆိုတိဒုတ်သီဇံရိရှိတံတဖန်တွေဗုဒ္ဓတိဒုတ်သီဇံ ရိရှိတံတဖန်တွေဗုဒ္ဓဆိုကြည့်လွယ်ပါတယ်တိတုတ်သီဇံရိရှိတံတဖန်တွေဗုဒ္ဓတုတ်သီဇံရိရှိတံတဖန်တွေဗုဒ္ဓတိဆိုတာဗာလဲတရိษံခွေကြက်ငှက်စားသောတရိษံတရိษံလည်းပါတယ်ဒုတ်ဆိုတာက သီလမရှိတဲ့ဒုတ်သီလဘုထုဇဉ်လောကသီလမရှိတဲ့ဒုတ်သီလတွေမရှိပဲဘူးလားသီဆိုတာကသီလဝန္တာဘုထုဇဉ်ဇံဆိုတာကသာသနာပဇံရပုဂ္ဂိုလ်ရိရှိတဆိုတာက အရိယာရှိယောက်ဒွေဗုဒ္ဓဆိုတာကပြစ္ဆုကဗုဒ္ဓဘုရားကတစုသမ္မာသမ္ဗုဒ္ဓဘုရားကတစုအာလုံးလူကပုဂ္ဂိုလ်ဘယ်လောက်ရှိတယ် အဲ့ဒီအလှူခံပုဂ္ဂိုလ်14ရာကိုလှူတဲ့အခါမှာအကျုပ်ပေးပုံကြည့်တရိษံလူကအကျိုးရဘဝတရားဆိုတရိษံကိုလှူတဲ့ပုဂ္ဂိုလ်ကဘဝတရားအပယ်မလားဘူးတဲ့ဘုန်းတော်ပိဿကြည့်ကြည့်ငှက်စားသောတရိษံခွိဝဲစားသောတရိษံတွေကို တကယ်စေတနာတတ်တတ်ရှိရှိနဲ့လှူဒန်းရမယ်ဆိုရင်ထမင်းကြံဟင်းကြံအယုတ်အရေတွေကို စေတနာတရားတရားနဲ့ကြွိမ့်မွေ့မယ်ဆိုရင်ဘဝတရားအပယ်မလားဘူးတဲ့အကျုပ်ပေးတာထက်သန်တဲ့စေတနာနဲ့ကြွိမ့်မွေ့မှာနော်သီလမဲ့သူတထောင်ဟုသီဖြူတသိမ့်ဆိုရက်ွက်တွေထမရှိတဲ့သီလမရှိတဲ့ဒုတ်သီလကလေးကချေနေတဲ့ဒုတ်သီလပုဂ္ဂိုလ်တွေစေတနာတရားတရားထက်တဲ့တသနာလှူဒါန်းမယ်ဆိုရင်ဘဝပေါင်းတထောင် ပေလေးပါမလားဘူးလေဒီဒါနကအကျုပ်ပေးသွားတာဇံရလူလေးအကျိုးတွေကတိတသိဆိုသာသနာ့ဘဇံရတဲ့ပုဂ္ဂိုလ်တွေကိုလှူရရင်ဘဝပေါင်းကတိတသိအပလေးပါမလားဘူးတဲ့တကက်စေတနာနဲ့လှူဒန်းမှာနော်ဘုလိုပိသသောတာလောက်ပင်လှူလေလင်းမြတ်ဖြင့်အသင်ခြေဆိုသောတာလောက်ပင်လှူလေလင်းမြတ်ဖြင့်သင်ခြေဆိုမြတ်ဖြင့်ဆိုတာအများကြီးပေါ့ အသင်္ချေပယ်လေးပါမလားဘူးလေသောတာပန်အလောင်းတွေသောတာပန်အလောင်းဆိုတာခုယောဂီတွေတတိပဒံဘောနာတရားအထတဲ့ပုဂ္ဂိုလ်တို့ဘာလို့ဆိုရတယ်သောတာပန်အလောင်းသောတာပန်နဲ့တူတယ်တဲ့သောတာပန်အလောင်းတွေသောတာပန်ပုဂ္ဂိုလ်တွေကိုလှူရင်အသင်္ချေပယ်လေးပါမလားဘူးလေသောတကတကမများကုသိုလ်ဘယ်လောက်ရတယ်လဲကြည့် နောက်ကိုပါဝယ်ကြိုများတယ်ပြောပွဲမရှိဆိုနောက်ကိုပါဆိုတာကသောတာပန်ကျင်အရိယာ9ယောက်ရဲ့ပစ္စိကဗုဒ္ဓတဆူရဲ့သမ္မာသမ္ဗုဒ္ဓဖျက်ကတဆူပေါင်းဘယ်လိုရှင်းမလဲကိုပါအဲ့ဒီကိုပါကိုလှူတဲ့ပုဂ္ဂိုလ်တွေကြတော့အကျိုးဘလောက်များတယ်ဆိုတာ ပြောပွဲကိုမရှိတော့ဘူးတဲ့ဖျက်ကအကျိုးများလွန်းလို့အကျိုးများလွန်းလို့ဖျက်တော့မဟောနိုင်တော့ဘူးသက္ကရကပုဂ္ဂိုလ်ကစပြီးတော့ အရိယာခုနှစ်ယောက်ပိစိကဗုဒ္ဓဖျက်ကတဆုသမ္မာသမ္ဗုဒ္ဓဖျက်ကတဆုဘယ်နှဆုလဲ၉ပါးအဲ့ဒီအလှခံပုဂ္ဂိုလ်900ကိုလှူရတဲ့အကျိုးတရားသည်တဲ့သမ္မာသမ္ဗုဒ္ဓဖျက်မြတ်တော်အကျိုးဘလောက်များလဲဆိုတာမပြောနိုင်တော့ဘူးလှူတိုင်းရင်အကျိုးမများပဲဘူးလားဒါကြောင့်မို့အလှပေးပုဂ္ဂိုလ်ဖက်ကအင်္ဂါ3ပါးအလှခံပုဂ္ဂိုလ်တွေကအင်္ဂါ3ပါးဒီအင်္ဂါ6ပါးနဲ့ညီညွတ်တဲ့ဒါနကုသိုလ်သည်အကျိုးမများပဲဘူးလားဘုန်းတော်ပိဿတ် အေးကျိုးများတယ်ကျိုးများအောင်လှူဒန်းတတ်ရတယ်ဆိုတရိษံလှူကအကျိုးရဘဝတရားဆိုတရိษံလှူကအကျိုးရဘဝတရားဆိုတရိษံလှူက အကျိုးရဘဝတရားဆိုဆိုနှကောက်သီလမဲ့သူသူလမဲ့ဆိုတာသီလမရှိတဲ့ဒုတိလဆိုရနော်သီလမဲ့သူသီလမဲ့ တထောင်ဟုသီဖြူတသိမ့်ဆိုသီလမဲ့ဒုသီလကိုလှူရင်ဘဝတထောင်ပလေပါမလားဘူးသီလဖြူစင်တဲ့ပုထုဇဉ်ပုဂ္ဂိုလ်လှူရင်ဘဝတသိမ့်ပလေပါမလားဘူးဒါသီဖြူတသိမ့်ဆိုနှစ်ခုတွဲထားတယ်သီလမဲ့သူတထောင်ဟုသီဖြူတသိမ့်ဆို သီလမဲ့သူတထာဟုသီဖြူတသိန်းဆိုဆိုနှခောက်ဇံရလူလေအကျိုးတွေ ကတိတသိဆိုဇံရလှူလေအကျိုးတွေကတိတသိဆိုဇံရလှူလေအကျိုးတွေကတိတသိဆိုဆိုနှခေါ ဇံရတဲ့သာသနာပဇံရပုဂ္ဂိုလ်လှူရင်ဘဝပေါင်းဂတိတသိမ့်ပယ်လေးပါမလားနိုင်ဘူးတဲ့သောတာလောင်ပင်လူလေလျင်မြားဖြင့်အသင်ချေဆိုသောတာလောင်ပင်လူလေလျင်မြားဖြင့်အသင်ချေဆို သောတာလောင်းပင်လူလေလျင်မြားဖြင့်အသင်ခြေဆိုဆိုနှခောက်သောတာလောင်းပင်လူလေလျင်မြားဖြင့်အသင်ခြေဆိုသောတာလောင်းပင်လူလေလျင်မြားဖြင့်သင်ခြေဆိုနောက်ကိုပါဝေ ပြူများတယ်ပြောပွဲမရှိဆိုနောက်ကဘာနားလဲပြီနော်အကျိုးတွေမြန်လွန်းလို့ပြောလို့ကမမနိုင်တော့ဘူးတဲ့နောက်ကိုပါဝဲပြူများတယ်ပြောပွဲမရှိဆိုနောက်ကိုပါဝဲပြူများတယ် ပြောပွယ်မရှိဆိုဆိုနှခေါက်လို့ဆိုတော့ဒါနာကုသိုလ်ပြုတတ်ရင်အကျိုးမများဘူးလားမများပါဘူးအေးဒါကြောင့်မို့ ကိုယ့်ဖက်ကလည်းအင်္ဂါ၃ပါးပြည့်စုံရမယ်အလှခံဖို့ဝုဒီဖက်ကလည်းအင်္ဂါ၄ပြည့်စုံမယ်ဆိုရင်တဲ့ကျိုးအလွန်များပါတယ်အခုဒီမှာတရားနာနေကြတဲ့ယောဂီတွေဒါနကုသိုလ်မလှူဖူးတဲ့ပုဂ္ဂိုလ်ရှိရလားရှိပါဘူးဘုန်းကြီးတော့မလှူဖူးဘူးထင်ပါရဲ့ကဲအထရှိဆိုနိတိကန္တာသုတ်တံဆိုတာအဲ့ဒါဟောကြအောင်နိဒေနိဒေတေပုရိသောခံမိရေဩဒာကန္တိကေ အဋ္ဌိကိစေသမုပ္ပန္နေအဋ္ဌာယမေဘဝိသတိပုရိသောယောက်ျားသည်ဂံမေရေအလွန်နှက်လှစွာသောဩဒကံတိကေယေဤအနိဖြင့်သောအယ၌နိဒေရွှေအိုကြီးကိုနိဒေတိမြှုပ်နှံ့၍ထ၏ဂိင်ဘယ်ကဲ့သို့ရည်ရွယ်ထသည်နည်းမူကအဋ္ဌိကိစေအကြောင်းတစုံတရာကိစ္စသည့်သမုပ္ပန်ဤဖြစ်ပေါ်ရလာသည်ရှိသော မေငါဤအထာယကျုံငါဘုဒ္ဓတိဖြစ်လာတဣတိသောနှလုံးသိ၍နိဒေရွှေအိုကြီးကိုနိဒေတိမြုပ်နှံ၍ထား၏ရှေ့ကလူတွေကခုခေတ်လို့ဘန်တွေမရှိဘူးချစ်ခဲ့ကဗာဏီမရှိတော့ပစ္စည်းဥစ္စာကြွယ်ဝချမ်းသာတဲ့တထိတ်ကြွယ်တွေဟာရွှေအိုးကြီးတွေကိုပိုင်ရှင်သာလျင်သိပြီးတော့အင်မတန်နဲ့တဲ့တွင်းတွေတူပြီးတော့ဟိုးရေတွေထွက်လူหนีပါလောက်ရှိတယ် အင်မတန်နဲ့တဲ့တွင်းကြီးတွေတူပြီးတော့အဲ့ဒီတွင်းထက်မှာရွှေဦးကြီးတွေမြုပ်နှံပြီးတော့ထားတယ်တဲ့။ပိုင်ရှင်သာသိတဲ့ဒီပြင်ပုဂ္ဂိုလ်တွေအသိမပေးဘူး။တနေရာရာမှာပေါ့ကိုယ်ခြံထဲမှာဖြစ်စေအချတနေရာရာမှာဖြစ်စေတောတဲ့တောင်ထဲမှာဖြစ်စေအဲ့ဒါလိုနေရာတွေမှာရေထွက်လူနီးပါလောက်အောင်တွင်းကြီးတွေနဲ့အနဲ့တူပြီးတော့အဲ့ဒီတွင်းထဲမှာနှုတ်နှံပြီးတော့ထားတယ်ဘလို့ရွယ်ချက်နဲ့ထားတော့ဆိုတော့ ရေဘေးမိဘေးမင်းဘေးသခိုးတမြဘေးအမွေခံသာသမီစုဆိုတဲ့အန္တရာယ်၅ပါးလောက်ကမှာရှိတယ်မို့လားအဲ့ဒီအန္တရာယ်၅ပါးနဲ့တစုံတစ်ခုသောအန္တရာယ်များနဲ့တွေ့ကြုံရတဲ့အခါမှာရေဘေးကြောင့်ဖြစ်စေမိဘေးကြောင့်ဖြစ်စေမင်းစိုးမင်းယုတ်မင်းယုတ်မဘေးကြောင့်ဖြစ်စေတခိုးဓမြဘေးကြောင့်ဖြစ်စေအမွေခံသာသမီစိုးဘေးကြောင့်ဖြစ်စေ အဲ့ဒီအန္တရာယ်၅မျိုးတစ်ပါးပါပေါ်လာမယ်ဆိုရင်လက်ရှိသုံးဆွဲနေတဲ့ပစ္စည်းဥစ္စာယတနာတွေအေရတိုက်တာတွေကကုံသွားနိုင်တယ်ပစ္စည်းကုံတယ်ပစ္စည်းနိုင်တယ်တဲ့အဲ့မြေပေါ်မှာလက်ရှိအသုံးဆွဲနေတဲ့ပစ္စည်းဥစ္စာယတနာတွေကုံဆုံးသွားညာတော့လည်းပဲဟိုမြေအောက်မှာမြုပ်ထားတဲ့ပစ္စည်းဥစ္စာကကြံသေးတဲ့အတွက်ကြောင့်မို့သူဟာသူ့အတွက်ဟာမဆင်းရဲနိုင်ဘူးမဆင်းရဲနိုင်ဘူး ဒါကြောင့်မြေပေါ်မှာလက်ရှိအသုံးဆွဲနေတဲ့ပစ္စည်းဥစ္စာယတနာတွေအိယာတိုက်တာတွေစိတ်ချယတနာတွေဟာရေပေမိပေမင်းမင်းစုံမင်းညောင်မင်းစုံမင်းယုံဘေးတွေသခုတ်တမြဘေးတွေအမွေကသားသမီးစုဘေးတွေဒီလိုအန္တရာယ်တွေနဲ့တွေ့ကြုံလာတဲ့အခါမှာဒီပစ္စည်းဥစ္စာယတနာတွေဆုံရှုံပျက်စီးကုန်냐တော့လည်းပဲမြေထက်နှုတ်ထားတဲ့ပစ္စည်းဥစ္စာတွေကြံသေးတဲ့အတွက်ကြောင့်မို့အဲ့ဒီပစ္စည်းရှင်ကဆင်းရဲနိုင်သလား မဆင်းရဲနိုင်ဘူးတဲ့ဒီလိုရည်ရွယ်ချက်နဲ့ရှေ့ကတထိတ်တကြွယ်တွေဟာမြေမြေကြီးထက်မှာဥစ္စာတွေနှုတ်နှံပြီးတော့ထားတယ်ဒါကိုဥပမာပေးပြီးတော့မြတ်စွာဘုရားဟောထားတယ်လောကမှာလူတွေမှာဥစ္စာ၄မျိုးရှိတယ်ဘယ်မျိုးရှိတုံးဘုန်းကြီးတို့ပြသသာဝရဥစ္စာတဲ့ဇင်္ဂမဥစ္စာတဲ့အင်္ဂသမဥစ္စာအနုဂမိကဥစ္စာ၄မျိုးရှိတယ်သာဝရဥစ္စာဆိုတာ ရွှေလို့ပြောင်းလို့မရတဲ့လေယာကိုင်းကျွန်းဥယင်ဘိမှန်အိမ်ယာတိုက်တာဒီလိုရွှေ့ပြောင်းလို့မရတဲ့ပစ္စည်းမျိုးကိုထာဝရဥစ္စာလို့ခေါ်တယ်လေယာကကြောင့်ဥယင်ပြီးမှအရာတိုက်တာစတဲ့ဒီထာဝရဥစ္စာတွေများလေလေလောကမှာချမ်းသာလေလေပဲမဟုတ်ဘူးလားဒီထာဝရဥစ္စာရှိတဲ့ပုဂ္ဂိုလ်မှာလောကမှာချမ်းသာတယ်မရှိရင်ဆင်းရဲနိုင်တယ်ဒါကြောင့်မို့ ရွှေလိုပြောင်းလို့မရတဲ့ဥယျင်ပြီးမှလေယာကန့်ကျွန်းခြံမြေတွေအရာတိုက်တာကြီးတွေကိုထာဝရဥစ္စာလို့ခေါ်တယ်ဒုတိယဥစ္စာကဇင်ကမ္မဥစ္စာရွှေလိုပြောင်းလို့ရတဲ့ဥစ္စာမျိုးဇင်ကမ္မဥစ္စာခေါ်တယ်လူတွေသုံးပြနေတဲ့စိတ်ရွှေငွေတွေအိတ်ထံပရိဘောဂါတွေယင်ယထာတွေ ရွှေလို့ပြောင်းရွှေ့ပြောင်းပြီးတော့ယူသွားလို့ရတဲ့ပစ္စည်းဥစ္စာမျိုးကိုဇင်ကမဥစ္စာခေါ်တယ်။စိတ်ရွှေယတနာတွေကြိတ်ငွေတွေရင်ယထတွေမတော်ကတွေဒီပစ္စည်းတွေရှိမှလည်းပဲလောကမှာချမ်းသာနေတယ်မဟုတ်လား။အဲ့ဒီဥစ္စာမျိုးကိုဘာလို့ခေါ်တယ်လဲ။ဇင်ကမဥစ္စာလို့ခေါ်တယ်။၃အင်္ဂသမဥစ္စာအင်္ဂသမဥစ္စာဆိုတာအသိပညာတတ်ပညာတွေသင်ထားတဲ့အသိပညာတတ်ပညာတွေကိုအင်္ဂသမဥစ္စာခေါ်တယ်။ လူသွားတယ်ဆိုရင်လူခန္ဓာကိုယ်မှာရှိတဲ့မျက်စိနားနှာလျှာလက်ခြေတွေဟာလူနဲ့တပါးတည်းပါသွားတယ်မဟုတ်ဘူးလားလူသွားရင်လူရဲ့ခန္ဓာကိုယ်မှာရှိတဲ့မျက်စိနားနှာစတဲ့အင်္ဂါအစိတ်အပိုင်းတွေဟာလူသွားရင်လူနဲ့တပါးတည်းပါသွားတဲ့ကဲသူပဲအသိပညာတတ်ပညာတွေသင်ထားတဲ့ပုဂ္ဂိုလ်တွေကလည်းပဲပခုံးပေါ်မှာခေါင်းပေါ်မှာထမ်းရွက်ပြီးတော့ယူသွားလို့ရရလားလူသွားရင်ဒီအသိပညာတတ်ပညာတွေပါသွားတယ်မို့လား ဘယ်နိုင်ငံရောက်ရောက်ဘယ်မျိုးရောက်ရောက်ဘယ်နယ်ရောက်ရောက်ကိုတန်ထားတဲ့အသိပညာတတ်ပညာနဲ့အလုံးလုံးပြီးတော့စိဘဥစ္စာရှာလို့မရခဲ့ဘူးလားအဲ့အဲ့ဒီအသိပညာတတ်ပညာတွေကိုဘာလို့ခေါ်တယ်လဲအင်္ဂသမဥစ္စာလို့ခေါ်တယ်တဲ့အဲ့ဒါလောကီဥစ္စာခေါ်တယ်နောက်ဆုံး၄ခုမြောက်ဥစ္စာကအနုဂမိကဥစ္စာအနုဂမိကဥစ္စာဆိုတာကုသိုလ်တရားဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ် ဒါကုသိုလ်ရွှေအိုးလို့ခေါ်တယ်ယောဂီတို့သန္တာမှာဘုန်းကြီးတို့လှုပ်ထားတဲ့ဒါနကုသိုလ်တွေဟာဒါနကုသိုလ်ရှင်ရဲ့စိတ်နှလုံးထဲမှာကြံရစ်တယ်မဟုတ်ဘူးလားသီလကုသိုလ်တရားတွေဟာလည်းပဲသီလကျင့်တဲ့ပုဂ္ဂိုလ်ရဲ့စိတ်နှလုံးထဲမှာပါတည်တယ်မဟုတ်ဘူးလားသတိပဋ္ဌာန်ဘာဝနာကုသိုလ်တွေဟာလည်းပဲဘယ်မှာတည်တယ်လဲသတိပဋ္ဌာန်တရားအထုတ်တဲ့ပုဂ္ဂိုလ်ရဲ့စိတ်နှလုံးထဲမှာတည်တယ်မဟုတ်ဘူးလားအဲ့ဒီဒါနသီလဘာဝနာကုသိုလ်တွေကိုယ်မှာဖြစ်ထားတဲ့ကုသိုလ်တွေကို ရေဘေးမိဘေးမင်းဘေးသခုတ်တံမြန်ဘေးအဘွက်ကသားသမီးစုဘေးတွေကနှိစက်လို့ရသလားမရပါဘူးယူလို့ရသလားမရပါဘူးခိုးလို့ရသလားမရပါဘူးဒီကုသိုလ်တွေဟာလဲနောက်ဘဝသံတရားနိဗ္ဗာန်ရတဲ့ကာလအတိဒီကုသိုလ်တွေကိုမှပါသမယ်မဟုတ်ဘူးလားအဲ့ဒီကုသိုလ်မျိုးကိုအနုဂံမိကဥစ္စာခေါ်တယ်ဘာဥစ္စာခေါ်ပါလဲကိုတရားနာနေတဲ့ပုဂ္ဂိုလ်တွေဒါနာကုသိုလ်ပြုထားရှိတယ်မို့လားရန်သူညုံ၅ပါးခိုးလို့လူလို့ရရလားမရပါဘူးဒါဖြစ်လို့လဲ အလှပေးပုဂ္ဂိုလ်ရဲ့စိတ်နှလုံးထဲမှာတည်နေတာကို သူခို့လို့မရဘူးမေရေမျောရေရလည်းပဲမျောလို့မရဘူးမီးလောင်လို့မရဘူးမင်းတွေကလည်းလာလူယူလို့မရဘူးသခုတင်များကလည်းလူယူလို့မရဘူးအမေခသားသမီးဆိုလူယူလို့မရဘူးကုသိုလ်ရှင်ရဲ့စိတ်နှလုံးထဲမှာသာတည်ပြီးတော့နေတဲ့ကြံရင်တဲ့တရားတွေဘဝတန်တရားအကျိုးပေးဖို့ကြံရင်တဲ့ကုသိုလ်တွေဖြစ်လို့အဲ့ဒီကုသိုလ်မျိုးဘာလို့ဥစ္စာမျိုးဘာလို့ခေါ်တယ်လဲအနုဂမိကဥစ္စာအဲ့ဒီနုဂမိကဥစ္စာမှာ ဗုဒ္ဓမြတ်စွာသာသနာတော်ကြီးတို့မြေထဲမှာနှုတ်နှံပြီးတော့ထားရတယ်နိဗ္ဗာန်ရတဲ့အထိဒီဥစ္စာကိုယူပြီးတော့သုံးလို့ရတယ်ဖြစ်လျက်ပေါ့တန်တရားမှာဒီကုသရှင်ဟာမဆင်းရဲတော့ဘူးတဲ့ဒါကြောင့်သူ့ကိုဘာလို့ခေါ်တယ်လဲအနုဂါမိကဥစ္စာခေါ်တယ်ဒါကြောင့်ဥစ္စာဘယ်နှမျိုးရှိတယ်လဲတဲ့ထာဝရဥစ္စာလေယာကန်ကျော်ဥယင်ဘီမအေယာတိုက်တာတွေရွှေပြောင်းလို့များတဲ့ဥစ္စာကိုဘာလို့ခေါ်တယ်လဲထာဝရဥစ္စာ စိန်ရွှေရတနာစားတဲ့ရွှေပြန့်လို့ရဥစ္စာကိုကြတော့ဇင်ကမဥစ္စာအသိပညာတတ်ပညာကိုကြတော့အင်္ဂသမဥစ္စာဒါနသီလဘဝနာကုသိုလ်ကြတော့အနုဂาမိကဥစ္စာနားလည်နော်ဒီကုသိုလ်ရွှေဦးကြီးတွေညွှန်နာထားပုဂ္ဂိုလ်တွေဟာဘု து အကျိုးပေးမှာလဲဘု து အကျိုးပေးမှာလဲကုသိုလ်ရှင်ကိုကျိုးပေးမှာမဟုတ်ဘူးလားအဲ့ဒီကုသိုလ်တွေကလူဘဝရောက်ရင်လည်းပဲလူချမ်းသာနတ်ဘဝရောက်ရင်လည်းပဲနတ်ချမ်းသာမြမဘဝရောက်ရင်မြမချမ်းသာ နောက်ဆုံးနိဗ္ဗာန်ချမ်းသာအထိအကျုပ်ပေးတယ်လူမင်းလည်းဖြစ်နိုင်တယ်နတ်မင်းလည်းဖြစ်နိုင်တယ်ဗြဟ္မာမင်းလည်းဖြစ်နိုင်တယ်ယဟန်မင်းခေါ်တဲ့ဖရာလည်းဖြစ်နိုင်တယ်ဒီကုသိုလ်အကျုပ်ပေးတယ်ဘုရားပြသနားလည်နော်ကဲဆိုရအောင်ကုသိုလ်ရွှေအိုးလူမခိုးအဖို့တန်းလှသည်ကုသိုလ်ရွှေအိုး လူမခိုးအဖို့တန်းလှသည်ကုသိုလ်ရွှေအိုးလူမခိုးအဖို့တန်းလှသည်ဆိုနှခောက် ဘဝမြတ်စွာယူဆောင်ကလူရာသွားနိုင်သည်ဘဝမြတ်စွာယူဆောင်ကလူရာသွားနိုင်သည်ဘဝမြတ်စွာယူဆောင်က လူရာသွားနိုင်သည်ဆိုနှခောက်လူဘုံနတ်ဘုံမြမဘုံ အကုန်သွားနိုင်သည်လူဘုံနတ်ဘုံမြမဘုံအကုန်သွားနိုင်သည်လူဘုံနတ်ဘုံမြမဘုံအကုန်သွားနိုင်သည်ဆိုနှခောက် လူမင်းနာမင်းဗြမာမင်းယဟမင်းလည်းဖြစ်နိုင်သည်ယဟမင်းဆိုတာဖယားဖြစ်တာကိုဆိုတယ်လူမင်းနာမင်းဗြမာမင်းယဟမင်းလည်းဖြစ်နိုင်သည် လူမင်းနာမင်း ဗြဟ္မာမင်းယဟန်မင်းလည်းဖြစ်နိုင်သည်ဆိုနှခေါက်ောက်တစ်ခေါက်ကုသိုလ်ရွှေအိုးလူမခိုး အဖို့တန်လှသည်ဘဝမြတ်စွာ ယူဆောင်ကလူရာသွားနိုင်သည်လူဘုံနတ်ဘုံမြမဘုံအကုန်သွားနိုင်သည်လူမင်းနမင်းမြမမင်း ယဟန်မင်းလည်းဖြစ်နိုင်သည်ဒီလိုဆိုတော့ကုသိုလ်တရားဒါနကုသိုလ်တရားဆိုတာအကျိုးမများဘူးလားဘုရားပိဿအကျိုးများတယ်ရိတ်တာထဲမှာဒါနကုသိုလ်ပြောင်းလာဟောနေရတယ်ဘုန်းကြီးကဲချိတ်ဆက်ပြီးတော့ဘုန်းကြီးဟောမယ့်တရားဘာဘာတရားပါလိမ့်စိတ်တူကိုတူနိဗ္ဗာန်ယူတဲ့ကြားတယ်မို့လားစိတ်တူကိုတူနိဗ္ဗာန်ယူတဲ့ အဲ့ဒီတရားနာဘူးလားနာဘူးမှာမှာပါဘုန်းတော်ပြေတာနာဘူးမှာပါကဲအဲ့ဒီတရားစာဟောကြစို့တဲ့ခုရှိပိုင်းကဟောလာတဲ့ဒါနကျွတ်တွေတော့နားလည်ကြတယ်နော်နားလည်ပြီနားလည်ရင်တော့ပြအကောင်းတာပါပဲမဟာပိပိလိထွေဗန္တသံပုံညကရာပုရေ မဟာပိပလိတွေဘာဒသံပုံညကရာပုရိဒွန်တံဒွန်တံသန္တရတခေမံဒွန်တံတရိန်သုတေမဟာပိပလိစာအရှင်မကသဗအလောင်းကျော်သောဝေနိတထေကြီးပိပလိဒီလကောင်ဗဒ္ဒါစာကောင်းကြီးငါတွေသိင်ကြီးရွှေသို့ ရုပ်ရည်ဆန့်ကျဲကိုပေါင်းကျွယ်သည့်ဗတ္တမယ်သည်၎င်းတွေဒူဝေမေတ္တာပန်းပွင့်စတ္တိဝမုံမောင်မဆုံတို့သည်တွေဒူဝေရှိတ်ကြောင်ရေးဆက်မေတ္တာဆက်၍နှစ်သက်ကြည်နုပါရမီဖြီးဘက်နှစ်ဦးတို့သည်ပုရိသန္တရတခွင်ပျော်ရွှင်ချိတ်အောင်ဟိုရှိအခါတုံးစီကသဟပုညကာရံ မောင်ကပိလင့်မဲကြည်ဖြူမဲကလူလင့်မောင်နှင့်သည်ပါရမီဖြည့်ပဲကုသိုလ်ရှင်ဖြစ်ကြလေသောကြောင့်ဒွန်ဒန်ဒွန်ဒန်နာဖြင့်လင့်အတူတူလူဖြင့်လင့်မကွေကွယ်ကုသိုလ်ဟုံးတာဆွဲ၍တွန်တွဲကြကုန်လျေသန္တရန္တာသုကတိလက်လှမ်း၍အထက်တန်းဆိုတဲ့ဗုဒ္ဓခွင်မှလက်တွဲကဆုံးလင်းကျင်းလင်းကြကုန်ပြီလျေ တေတူဝေထိုပိပလိနှင့်ဗတ္တမနှစ်သွသက်ထပါရမီဖြည့်ပဲကုသိုလ်ရှင်ဇနိမောနာနှုဥရုတ်သည်ခေမံသံသရာကိုပယ်ဆော့၍ချမ်းသာညွန့်ဆိုးတဲ့နိဗ္ဗာန်တတ်ကိုတရိန်သူမကင်ဖောင်ကြီးငိမ့်ငိမ့်စီ၍ဝုံမီမလောင်မျက်ခေါင်ကြံဟန်တူဆုံးမြန်ကကုသံထုတ်ကြောင်ထွဲ့မြောက်တော်မူရလေကုန်တည်း ဘုန်းကြီးခေါ်ခုရောဆိုတဲ့ခါထားလေးနတ်ထောင်တော့မကောင်းဘူးလားဓမ္မဂရိကမဟုတ်ပါဘူးတော့အနတ်ထောင်ကောင်းမှာမဟုတ်ပါဘူးအဲ့တော့စိတ်တုကိုတုနိဗ္ဗာန်ယူအရှင်မဟာကတ္တပအလောင်းနဲ့ဗတ္တကာပိလဏီတို့နိဗ္ဗာန်အတူတူဝင်သွားရတယ်ရှင်မဟာကတ္တပအလောင်းဘုန်းကြီးတို့ဂေါတမမြတ်စွာဘုရားရှင်သာသနာတော်ထက်မှာအရှင်မဟာကတ္တပဆိုတာ အင်မတန်ကြည်ကြဲတဲ့ပုဂ္ဂိုလ်ကြီးပဲသတုထအမြောက်ပုဂ္ဂိုလ်ကြီးထဲမှာပါတယ်ရှင်မကတ္တပဆိုတာဒီဗဒ္ဒကဘာမှာပွေးတဲ့ဖရာ၅စုကိုပွေးပြီးတဲ့ဖရာဘယ်နှစုရှိသွားပြီလဲ၄စုတစုကြံရတယ်နော်အဲ့ဒီဖရာနာမကဘယ်သူတဲ့လဲအရိမတ္တေယအဲ့ဒီရှင်မကတ္တပအလောင်းပိပလိလူလင်ဟာ ကောဏဂုံဖယားနဲ့ကတ္တပဖယားနှစ်စုအကျမ်းမှာဗရဏာတိပီမှာတထိပ်သွားဖြစ်တယ်ကတ္တပဖယားရှိရင်သာသနာနဲ့ကွယ်သွားပြီပေါ့အဲကောဏဂုံဖယားနဲ့ကတ္တပဖယားနှစ်စုအကျမ်းဆိုတော့ကောဏဂုံဖယားရှင်သာသနာတော်ဗာပြေသွားပြီကွယ်သွားပြီကတ္တပဖယားကမပွင့်သေးဘူးအဲ့တော့ကောဏဂုံဖယားနဲ့ကတ္တပဖယားနှစ်စုရဲ့အကျမ်း သာသနာကွယ်နေတဲ့အခါမှာပစ္စိကဗုဒ္ဓဆိုတာလောကမှာဖြစ်ပေါ်လာတယ်ပစ္စိကဗုဒ္ဓဆိုသမ္မာသမ္ဗုဒ္ဓဖရာမြာသာသနာကွယ်တဲ့အခါမှာမှပစ္စိကဗုဒ္ဓဖရာတွေပေါ်လာတယ်အဲ့ဒီကောဏကိုဖျားနဲ့ကတ္တဝါဖျားနဲ့ဆူအကြသာသမာသမ္ဗုဒ္ဓဖျားသာသနာကွယ်တဲ့ကိပိစိကဗုဒ္ဓဖျားဒီပေါ်နေတဲ့အချိန်မှာရှင်မကတ္တပအလောင်းဟာဘာနာတိမဘာနာတိပြုံးပြီးမှတထေးသွားဖြစ်တယ်။တနေ့တော့ ပြစ်စစ်ကဗုဒ္ဓဘုရားတဆူသင်္ကန်းချုပ်နေတော့သင်္ကန်းမချုပ်လောက်ပဲပိဿကသင်္ကန်းမချုပ်လောက်ပဲဖြစ်နေတယ်ပိဿနည်းနည်းလိုနေတယ်သင်္ကန်းနဘဘုန်းကြီးသင်္ကန်းဒီမှာနဘပြဆိုတာမြင်ဖို့တယ်မလားအဲ့တော့အဲ့ဒီသင်္ကန်းတစုံချုပ်ဖို့ရအတွက်နဘပြအတွက်သင်္ကန်းချုပ်ဖို့ရတဲ့ပိဿလိုနေတော့ရှင်မကတ္တပအလောင်းနဲ့အဲ့ဒီပိဿကဗုဒ္ဓသင်္ကန်းချုပ်ဖို့လုပ်နေတဲ့အချိန်မှာသူကတွေ့ သွားတွေ့တာအရှင်မကသဗ္ဗအလောင်းဖြစ်တဲ့ဗန္နာတိတထေသားကအရှင်ဘုရားအရှင်ဘုရားဘာလို့နေပါသလဲလို့ချုပ်တော့ဟောတခါရဲ့သင်္ကန်းချုပ်လို့ပဲဒါပေမဲ့သင်္ကန်းကမချုပ်လောက်ပဲဖြစ်နေတယ်နဘတ်ပြားတွေလိုးနေတယ်ဇာကြမို့သင်္ကန်းမချုပ်လောက်ပဲဖြစ်နေတဲ့ကြံမို့သင်္ကန်းမချုပ်ပဲနဲ့နေပါတယ်ဒါဆိုရင်တပည့်တော်ထူထမ်းပါရစေဆိုပြီးတော့အရှင်မကသဗ္ဗအလောင်း တထေးကနေပြီးတော့သူဝတ်ထားတဲ့သူရဲ့ကိုကိုယုံပေါ်မှာရော့တာဖုံးသင်္ကန်းများလိုပဲဒီဟင်းဒီကလားတွေဝတ်တာသင်္ကန်းရှိတဲ့အဝတ်တွေးတယ်မလားသိတယ်မလားပုံနာတွေလေကလားတွေဝတ်ထားတာရှိတယ်မလားအပေါ်ယုံကြီးပေါ့အဲ့ဒီပေါ်ယုံပန်းကြီးကိုပစ္စကဗုဒ္ဓကိုသူလှူလိုက်တယ်ဣဒံမေပုံညာအသောခယဝံဟောတုဣဒံမေပုံညာနိဗ္ဗာန်ပစ္စယဟောတုအရှင်ဘုရားမြတ်သိရသောသစ္စာလေးပါးတရားသိရပါလို့ဤရှင်မကတ္တဗောအလောင်းတထေးက သင်ကမချုပ်လောက်တဲ့ပြစ္စိကဗုဒ္ဓကိုသင်ကချုပ်ချုပ်လောင်းအောင်ဆိုပြီးတော့သူ့အကိုယုံပေါ်ယုံဘောယုံကြီးတကူသူလှူလိုက်တယ်လှူပြီးတော့နိဗ္ဗာန်သူဆူတောင်းတယ်ရှင်ဖျားများသိရသစ္စာလေးပါးတော့ဒီတော့သိရပါလို့ဤသင်ကလှူရကုသိုလ်လှူလိုက်တယ်လှူပြီးပြီနော်မန္တာဘယ်လိုရည်ရွယ်ခဲ့သူလှူတယ်လဲ နိဗ္ဗာန်ပစ္စယဟောတုနိဗ္ဗာန်ပစ္စယဟောတုဘယ်လိုဘယ်လိုရည်ရွယ်နဲ့လူသားဘုလို့ပြသနိဗ္ဗာန်ရောက်ကြံဖြစ်ပါစေနိဗ္ဗာန်ရောက်ပါစေဟုတ်တယ်မလားဒါကြောင့်ကုသိုလ်ပြည့်နိဗ္ဗာန်ဆုတောင်းရတယ်နောက်ကတ္တပဖျားပွင့်လာကတ္တပဖျားသာသနာကွယ်သွားတဲ့အခါမှာလူတို့ရဲ့အသက်တန်းတသောင်းတန်းမှာဗာရဏသီမြို့ကနေပြီးတော့တယူဇနာကွာတဲ့ရွာတရွာမှာ အမတ်တူရဲ့သားသွားဖြစ်တယ်ရှင်မကသဗ္ဗအလောင်းတော်ကသဗ္ဗမြတ်စွာဘုရားပွင့်လာပြီးတဲ့နောက်ကသဗ္ဗဘုရားသာသနာကွယ်တဲ့အခါမှာသာသနာကသဗ္ဗဘုရားသာသနာထက်မှသူလူမဖြစ်ဘူးနော်ကသဗ္ဗဘုရားသာသနာကွယ်ပြီးတဲ့နောက်ဗရဏာတိမြို့မှာတယူဇနာကွာတဲ့ရွာတရွာမှာသူသွားဖြစ်တယ်အမတ်တူအသားသွားဖြစ်တယ် အမတ်တဝါသားဆိုတော့ဗာရဏသီဘုရင်နဲ့အဆက်အဆံရှိတာပေါ့အဲ့တော့ဗာရဏသီမြို့ကနေဒီယူဇနာကွာတဲ့ရွာတရွာမှာသွားဖြစ်တော့သူအမတ်တဝါသားဖြစ်တော့ရှင်ဘုရင်နဲ့ဆက်ဆံမှုရှိတယ်သူတို့ပြောရမယ်ဆိုရှင်အဲ့ဒီဗာရဏသီမင်းကြီးမှာသမီးတော်တစ်ပါးရှိတယ်ဘာနာတိဘုရင်နန်းရွာစံသွားတဲ့အခါမှာအရှင်မာကတ္တပအလောင်းအမျိုးသားက ဘုရင်ဖြစ်လာတဲ့အခါမှာနန္တိယမင်းလို့ခေါ်တယ်။ဘာလို့ခေါ်တယ်။နန္တိယမင်း။ရှင်မကတ္တဘအလောင်းအမန္တဘဝကနေပြီးအခုဘာဖြစ်လာတယ်။ဘုရင်ဖြစ်လာတယ်။ဘယ်နာမည်ဘလို့ခေါ်တယ်လဲ။နန္တိယမင်း။ဗရဏတိဗြမဒမင်းကြီးမှလည်းသမီးတော်တပါးရှိတော့ဗရဏတိဘုရင်ကြီးရဲ့သမီးတော်နဲ့နန္တိယမင်းထိတ်မြမင်္ဂလာပြုတာပါပဲ။ဆုလျှက်ရပတ်ပြီးတော့ဖိုက်တာပါပဲ။ အဲ့တော့အဲ့ဒီဗန္နာတိဘုရင်ရဲ့သမီးတော်သမီးတော်ဟာဗတ္တကာပိလဏီရဲ့အလောင်းတော်ပဲပါရမေဆုံစည်းကြုံဘုံလေးကြည့်အဲ့တော့နန္တယမင်းဗန္နာတိမှာဗန္နာတိဘုရင်ကြီးကံတော်ကိုနိုင်ရလာပြတဲ့နောက်နန္တယမင်းဖြစ်လာတဲ့အခါမှာဗန္နာတိဘုရင်ရဲ့သမီးတော်နဲ့ထိတ်မြမင်္ဂလာပြုတယ်အဲ့ဒီမင်းသမင်းသမီးဟာဗတ္တကာပိလဏီရဲ့အလောင်းပါပဲပါရမီဆက်သွားတာ အဲ့ဒီနန္ဒီယမင်းဖြစ်စဉ်ကာလတို့ကဗဒ္ဒကာပိလာနီအလောင်းအမျိုးသမီးနဲ့မိဖုရားဖြစ်ပြီးတော့ဗန္နာတိပြည်မှာပဲထိနှံ့အုပ်ချုပ်မင်းလုပ်ပြီးတော့နေတယ်မင်းဥယျင်ထက်မှာပိစိကဗုဒ္ဓ900ကိုကြောင်အသီးသီးကြောင်900လှူတယ်ပစ္စည်းလေးပါလှူဒန်းတယ်ဘုရားပြည့်စက်နန္ဒိယမင်းနဲ့ဗတ္တကာပိလန်နီမိဖုရားအလောင်းမိဖုရားကြီးပေါ့ ပိစိကဗုဒ္ဓ900ကိုကြောင်း900စီဆောက်လုပ်ပြီးတော့လှူဒန်းတယ်ပစ္စည်း၄ပါးကိုလည်းလှူဒန်းတယ်အဲ့ဒီပိစိကဗုဒ္ဓဖယား900ပရိနိဗ္ဗာန်စံလွန်တော်မူတယ်ပိစိကဗုဒ္ဓ900ပရိနိဗ္ဗာန်စံလွန်တော်မူပြီးတဲ့နောက်နန္ဒီယမင်းနဲ့ဗတ္တကာပိလာနီမိဖုရားအလောင်းနှစ်ဦးတို့ဟာလောကကြီးညှိငွေပြီးတော့ဘယင်အဖြစ်မိဖုရားဖြစ်ကဆော့လှော်ပြီးတဲ့ကာလတောထွက်တော်မူတယ်ကြည့် သူတို့ကိုးကွယ်တဲ့ပိစိကဗုဒ္ဓ900ပရိနိဗ္ဗာန်စံလွန်သွားတဲ့အခါမှာသင်္ခါရရဲ့သဘောတရားကိုနားလည်တဲ့အတွက်ကြောင့်မို့လောကစိစိတ်ကာမဂုဏ်ချမ်းသာဆိုတာဘာမှတန်ဖို့မရှိဘူးဆိုပြီးတော့ဘာနာတိပိကြီးနေတော့ကပိစုယတနာတွေအားလုံးဆော့လှော်ပြီးတော့မိမိဖယားနှစ်ဦးဘာလုပ်သွားတယ်လဲတောထွက်သွားသည်တဲ့တောထွက်သွားရဆိုပိစုဆိုင်ယတနာသူတို့ကပါသေးလားမပါတော့ထဲကသွားပြီးတော့တရားကြည်ပြီးတော့သစ်သီဝလံနဲ့ရတဲ့ဟာလေးတွေနဲ့စာသွင်းပြီးတော့တရားကြည်ကြသည်တဲ့ အဲ့ဒီသူတို့သေသွားတဲ့ခါကျတော့မြမပြည်မှာသွားဖြစ်ကြတယ်ဇနိမောင်နံတို့ရေသစ်တီတောထွက်သားတဲ့ဇနိမောင်နံတို့နန္တိယမင်းနဲ့ဗတ္တကပိလနီအလောင်းမိဖုရားကြီးနဲ့ဥရဟာအဲ့ဒီဘဝကသုတိပြက်ကြီးသေလွန်သွားတဲ့အခါမှာမြမပြည်မှာသွားဖြစ်တယ်သူတို့ကဇံရတဲ့ပုံကူတွေကိုဘမသွားဖြစ်တယ်လေမြမပြည်မှာသွားဖြစ်သည်ခုတရားအထုနေကြတဲ့ယောဂီတွေသေတော့ဘယ်မှာသွားဖြစ်မလဲ ဘယ်မှာသွားပြင်မလဲမပြောတာသေးဘူးဩဒီယောဂီတွေတော်တော်ညက်တယ်တရားထိုင်ပြီးတော့ယောဂီဖြစ်မပြောတာသေးဘူးနော်လက်မှန်မရှိသေးဘူးယောဂီတွေမှာရှေ့လက်မှန်ဘာမှဒစီမရိုက်သေးဘူးနော်อืมယောဂီတွေတော်တော်ညက်တာပဲမပြောတာသေးဘူးကိုအထုတ်ထားတဲ့တရားတရားတွေကဘယ်ရောက်မဲ့ဆိုတာကိုကမသိနိုင်ဘူးဘုရားယောဂီတွေကနော်ကိုကုသိုလ်ကဘယ်လောက်ထိအစင်းမြင့်တယ် ဒီကုသိုလ်ကဘယ်လောက်ထိအကျုပ်ပေးနိုင်တယ်ဆိုတာကိုကုသိုလ်ကိုမမှတ်တာသေးဘူးကုသိုလ်အကျိုးနားမလဲသေးဘူးဘုန်းတော်ပိသဒီဒီဘဝအသိဘယ်မှာသွားဖြစ်မလဲအေးလူပြည်မှာလာဖြစ်ပါရန်ကုန်မှာပါလာဖြစ်ပါနော်စီရှားဆန်ရှားနေနော်စီရှားဆန်ရှားနေဘုန်းကြီးတော့ဘယ်တော့မှမဖြစ်တော့ဘူးလူပြည်မှာတော့တော်ပြီတော်ပြီဒီလူတော့အဲ့တော့ ရှင်မကသပအလောင်းနန္တိယမင်းကြီးတွတ်ထွက်သွားတွတ်ထွက်သွားတဲ့နန္တိယမင်းကြီးနဲ့ဗတ္တကပိလာနိမိဖရာကြီးအလောင်းဘုရင်မကြီးတို့ဟာသေတော့ဘယ်မှာသွားဖြစ်တယ်လဲဗြဟ္မပြည်မှာသွားဖြစ်သည်တဲ့ဗြဟ္မပြည်မှာသွားဖြစ်တယ်ဗြဟ္မပြည်မှာသွားဖြစ်ပြီးတဲ့အခါကျတော့ဘုလို့ကိုဂေါတမမြတ်စွာဘုရားရှင်လက်ထက်ရောက်တဲ့အခါကျတော့သူတို့လူပြည်မှာလူလာဖြစ်ကြတယ်ရှင်မကတ္တပအလောင်း ပိပလိလူလင်ကအိန္ဒိယနိုင်ငံကြီးမဂရတိုင်းမဟာတိဋ္ဌရွာမှာကတ္တပအနွယ်ပုံနာမျိုးမှာလာဖြစ်တယ်ကတ္တပအနွယ်သူတို့အနွယ်ကတ္တပအနွယ်ကိုဒါကြောင့်မို့ရှင်မာကတ္တပဆိုတာသူလူနာမည်ကပိပလိခေါ်တယ်သူရဲ့အနွယ်ကိုခေါ်ထားတာကတ္တပဆိုတာသူအနွယ်ခေါ်ထားတာအဲ့တော့ရှင်မာကတ္တပအလောင်းပိပလိလူလင်ဟာ အိန္ဒိယနိုင်ငံမဂရတိုင်းမဟာတိဋ္ဌရွာမှာလူလာဖြစ်တယ်ဂတိ80ချမ်းသာတဲ့လူမျိုးတထိတ်မျိုးမှလာဖြစ်တယ်ဘုန်းကြီးကဂတိ80ချမ်းသာတယ်တဲ့မဟာတိဋ္ဌရွာမှာကတပအနွယ်ပုံနာမျိုးမှလာဖြစ်တယ်မဂရတိုင်းဆိုတာအခုဗရဏသီရှိတဲ့နေရာပဲဗရဏသီအဲရဇဂိုပြည်ရှိတဲ့နေရာကိုမဂရတိုင်းလို့ခေါ်တယ်ခုအိန္ဒိယနိုင်ငံမှာလေရဇဂိုပြည် ရာဇဂိုမျိုးရှိတဲ့နေရာကိုဘာလို့ခေါ်တယ်မကရတိုင်းလို့ခေါ်တယ်မကရတိုင်းခေါ်တယ်ဗတ္တကာပိလာနီကဘယ်မှာသတ်ဖြစ်လဲဆိုတော့အိန္ဒိယနိုင်ငံမန္တရတိုင်းသာကလမြို့မှာသတ်ဖြစ်တယ်ကောတိယပုံနာအမျိုးမှာသတ်ဖြစ်တယ်သူ့နာမည်ကဗတ္တကာပိလာနီအင်တန်ချောအင်တန်လှတဲ့လူမမီနတ်တမြအင်တန်ချောအင်တန်လှပါတယ်ခုနကတော့အနက်ပေးသွားပါပြီ ကောင်းကင်ငါးတွေဆိုရတယ်သင်္ကေရွှေသို့ပြေးသွားတာမဟုတ်ဘူးလားအမတန်လှတယ်တဲ့အိန္ဒိယနိုင်ငံကြီးကမန္တရတိုင်းသာကရမြို့မှာကောသီယပုံနာမြို့မှာသွားဖြစ်တယ်သူ့နာမည်ကဘာလဲဗဒ္ဒကပိလာနီအမတန်ရုပ်ချွန်လွန်းလို့အလှလွန်းလို့သူ့နာမည်ဘယ်လိုပေးထားတယ်လဲဗဒ္ဒကပိလာနီတဲ့မန္တရတိုင်းဆိုတာကိုအိန္ဒိယနိုင်ငံဘုံဘိနယ်ပါပဲတဲ့အိန္ဒိယနိုင်ငံဘုံဘိနယ်ကမန္တရတိုင်းလို့ခေါ်ပါတယ် အဲ့တော့ဘုံပိနယ်နဲ့မကရတိုင်းဟာအလွန်ဝေးတာ အလွန်ဝေးပေညာတော့လဲပဲရှေ့ဘဝကပါရမီ ကုသိုလ်ပြုပတ်ဖြစ်တဲ့အတွက်ကြောင့်မို့တို့နှစ်ဦးဟာလာဆုံစည်းပြီးတော့ဇနိမောင်နာလာဖြစ်ရတယ်ဘုလိုပိသပိပလီလူလင်းနဲ့ဗတ္တကပိလန်ဒီသူကဖြစ်သွားတယ်လေဇနိမောင်နာဖြစ်သွားရှာတယ်တဲ့ကုသိုလ်တူတူရှေ့ရှေ့ဘဝက လင်းဖြစ်တဲ့ပုဂ္ဂိုလ်ထူးတဲ့အခါမှလည်းပဲဇနီးဖြစ်တဲ့ပုဂ္ဂိုလ်ကသဘောတူလို့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ထူးတဲ့အခါမှလည်းပဲလင်းဖြစ်တဲ့မျိုးသက်ကသဘောတူစိတ်တူကိုယ်တူကုသိုလ်တွေပြုလာခဲ့တဲ့အတွက်ကြောင့်မို့သူတို့နှစ်ဦးဟာဒီနောက်ဆုံးဘဝမှာယဟန္တာဖြစ်မဲ့ဘဝမှာအိန္ဒိယနိုင်ငံမှာလူလာဖြစ်ပြီးတော့ဇနိမောင်နာပြန်ဖြစ်တွဲပြန်တွဲပြီးတော့ပြန်ဖြစ်ကြရတယ်ဘဝသံတရားမှာ အတူတကွဖြစ်နိုင်တဲ့အကျိုး၄မျိုးရှိတယ်တဒါသီလစာကပညာ တဒါတရားတူရတယ်ကိုကြီးသီလတရားတူရတယ်စာကခေါ်တဲ့ဒါနကုသိုလ်ပြုတူရတယ်ပညာအသိဉာဏ်ပညာတူရဒီတရား၄ပါးပြည့်စုံရင်ဇင်းင်းမောင်နှံတို့ကဘဝတန်တရားအတူလက်တွဲပြီးတော့နိဗ္ဗာန်ဝင်နိုင်တယ်ဘုလိုပိသက်ဘယ်တရား၄ပါးလို့တယ်လဲတဒါတရားရဲ့သီလရဲ့စာကရဲ့ပညာရဲ့တဒါဆိုတာ ဖះကိုကြည်ညိုတာတရားကိုကြည်ညိုတာသံဃာကိုကြည်ညိုတာကုသိုလ်တရားတွေဒါနသီလဘာနာကုသိုလ်တရားတွေပေါ်မှာယုံကြည်တာဒါဒါကိုဘာလို့ခေါ်တယ်လဲတရားသီလဆိုတာကကိုကြည်သီလတရားအနည်းဆုံး၅ပါးသီလခိုင်မြဲရတယ်စာကားဆိုတာကပေကန်းစွက်ကြဲတဲ့ဌာနပါပဲပညာဆိုတာအသိဉာဏ်ပညာအဲ့ဒီသဒ္ဓသီလစာကပညာဒီတရား၄ပါးအจิตတူရင် ဇနိမဏနှစ်ဦးကနိဗ္ဗာန်အထိတူတူသွားနိုင်တယ်။တန်တရားထဲမှာကျင်လည်တဲ့ဘဝတိုင်းမှာလူတို့ကအိတ်ထောင်ဖက်ပြီးတော့နောက်ဆုံးနိဗ္ဗာန်အတူဝင်နိုင်တယ်ဘုလိုပိဿကိုယ့်ကိုရွေးကြပြီတော့ဘုလိုပိဿဒီဘက်အညိုးသားတွေရွေးထားတာရှေ့လောင်ပြီအဲလင်ပြည့်တဲ့ညိုးသားကအရက်သောဇင်းနေဖြစ်တဲ့ပုဂ္ဂိုလ်ကစိတ်ဆင်းရဲတွဲနိုင်ပါမလားတွဲနိုင်ပါမလားဟာမတွဲနိုင်ဘူး တွက်နိုင်ဘူးနော်ခုခေတ်မျိုးသားတွေတွက်ဖို့တယ်မလွယ်ဘူးသူတဲ့ပုဂ္ဂိုလ်ရှိချင်းရှိမှာပါလေတရားလေးပါပဲတရားတူရမှာလဲသဒ္ဓါသီလစာကပညာဒီတရားလေးပါပြီးဆိုရင်တွဲလို့ရနိဗ္ဗာန်အတူတူဝင်အတူဝင်လို့ရပြီတဲ့တနေ့တော့ရှင်မကတ္တပအလောင်းပိပလိလူလင်ကလဲသမားမိဘရှင်တထေကြီးကို လေတော့ထဲကိုသွားပြီးတော့လေလုတ်တဲ့နေရာမှာသွားတော့ကော့ကဲပြီးတော့စိကြကော့ကဲရတယ်လေတွန်လေလုံးသမားတွေလူကောင်းရာပေါင်းများစွာလေသမားတွေကိုလေထွန်တဲ့နေရာမှာသွားပြီးတော့စိကြကော့ကဲတဲ့အခါကျတော့လေထွန်တဲ့ထွန်တုံးကြီးတွေထဲတုံးကြီးတွေပေါ်လာတဲ့အခါမြေထဲကနေပြီးတော့ပိုးကောင်လေးတွေပါလာတာကိုအဲ့ဒီပိုးကောင်လေးတွေကိုငှဲ့တွေကကြီးငှက်စားတရိစ္ဆာန်လာစားတော့သူကမြင်မြင်တော့ လယ်သမားတွေကိုသူကလယ်လုံးသမားတွေကိုအလုံးသမားတွေကိုသူကမေးတယ်ဟဲ့လယ်လုံးသမားတွေဟုတ်ငှက်တွေလာစားနေတာဘာတော့လို့ဟောတထေမင်းလယ်ထုံတဲ့အခါကျတော့ထုံတုံးတွေထက်ကပါလာတဲ့ပိုးကောင်တွေအဲ့ဒီပိုးကောင်တွေကိုကြီးရငှက်လာစားတာဟဲ့ဒီအကုသို့ကံဘယ်သူနဲ့ဆိုင်တယ်လဲအရှင်တထေမင်းနဲ့ဆိုင်တာပေါ့ကျွန်တော်ကတထေကြီးကနေပြီးတော့လက်ထုံခိုင်းလို့ထုံရတာခုကဒါကြောင့်မို့တထေကြီးကထုံခိုင်းလို့လက်ထုံလို့ဒီထုံတုံးတွေဖြစ်ပေါ်လာတာပိုးတွေပေါ်လာတာ ဒါကြောင့်မို့ဒီအကုသိုလ်ဟာကျွန်တော်တို့နဲ့မဆိုင်ဘူးတထိနဲ့ဆိုင်တယ်အမလေးဒီလောက်များတဲ့အကုသိုလ်ကြီးငါမှဒီလိုအကျိုးခံစားမယ်ဆိုရင်တော့ဖြင့်တန်တရားထက်ကနေငါလုံးလုံးနေမှာမဟုတ်တော့ဘူးငါတော့ထွက်တော့မယ်ဗတ္တကပိလန်ဒီအကုန်လုံးကအနှံ့ပြီးတော့ငါတော့ထွက်တော့မယ်တော့ထွက်ပြီးတော့ယဟန်တရားအထုတော့မယ်ဆုံးဖြတ်တယ်ပိပလိလူလင်အိမ်မှာကြံရင်တဲ့ဗတ္တကပိလန်ညာလည်းပဲပဲတွေကိုလှမ်းခိုင်းတာကိုအိမ်မှာရှိတဲ့စေကံမြို့သမီးတွေကိုပဲတွေလှမ်းခိုင်းတော့ ပဲတွေကိုဖြာခင်းပြီးလှမ်းခိုင်းခါကျတော့ပဲထဲမှာပိုးတွေမရှိပဲဘူးလားပိုးကောင်လည်းအဲ့ဒီကြိငှက်တွေလာဆန့်ခါကျတော့ဗတ္တကပိလန်တွေမေးတယ်မိသမီးတွေဟဲ့ဟိုငှက်တွေလာဆတာဘာလို့ပိုးကောင်တွေဘယ်ဟာပိုးကောင်တွေလဲပဲထဲမှာရှိပိုးကောင်တွေဟဲ့ဒီအကုသိုလ်တွေကဘယ်နဲ့ဆိုင်တယ်လဲတထိမင်းတထိတထိကြတော့ကခိုင်းလို့ကျမတို့ဒီပဲကိုလှမ်းရတာပဲကျမတို့နဲ့မဆိုင်ဘူး တထိတ်ကတော့နဲ့ဆိုင်တာပေါ့ဒီအကုသိုလ်တွေအမလေးဒီလောက်များတဲ့အကုသိုလ်တွေခံရမယ်အပလေဘငါလုံးမမတော့ကဲငါလည်းပဲပြည့်စုံဥစ္စာတနာအကုန်လုံးဆုံးလွှတ်ပြီးတော့ဘာပိပလိလူလင်ကိုအကုန်လုံးအာနှံပြီးတော့ငါတော့ထွက်တော့မယ်တရားကျဲတော့မယ်ဟောဗတ္တကာပိလာနေအဲရနေပြီးတော့ဒီလိုဆုံးဖြတ်လေတော်ထက်ကပိပလိလူလင်ကလည်းပဲတော့ထွက်သူဆုံးဖြတ်တယ်မဟုတ်လားအိမ်မှာကျန်တဲ့ဗတ္တကာပိလာနေကလည်းပဲတော့ထွက်ဆုံးဖြတ်တယ်မဟုတ်လားတရားနာနေရတဲ့အမျိုးသားတွေဒီလိုဆုံးဖြတ်ခဲ့မှုတာရှိရလား မရှိဘူးတဲ့တရားနာနေရတက္ကမိုင်းတွေရောဒီဆွတ်တက်ကသူကရှိရလားမရှိပါဘူးဖေ။ဘုန်းကြီးကကိုယ့်ကိုယ်ဖြေတော့မယ်။ဖြေရှာနေကြာတော့မယ်ဘုန်းကြီးကဖြေတော့မယ်။အဲ့တော့သူတို့ပြောရပါဆိုရပပလိလူလင်ကလည်းတော့ထက်ကလမ်းညကျတော့ထင်းမေးတွေဟင်းတွေစပြီးတော့ဇနိမဏန်တို့ဘုခနဲ့ထရှိတဲ့တိုက်အပေါ်ထမ်းမှာနှုတ်နဲ့ဝစကားပြောကြတဲ့အခါကျတော့ပပလိလူလင်က သူပြောတာပါပဲကဲဗတ္တကပိလာနီရဲ့ဒီလိုအကုသိုလ်မျိုးကိုငါတန်တရားထဲမှာခံရတာငါအမတမကြောက်လာတယ်ဒါကြောင့်မို့ငါငါမှပါလာတဲ့ငါမိဖကပါလာတဲ့ဂဒိန်80သောဥစ္စာများနဲ့သင်နဲ့ငါအတူတကွအစည်းအဝေးလုပ်လို့ဖြစ်ပေါ်နေတဲ့ပစ္စည်းဥစ္စာဂရေပေါင်းများစွာပစ္စည်းဥစ္စာတန်အကုန်လုံးကိုနင်းကိုငါအနှံပါတယ်ငါနဲ့ဖန်ကြောင့်ငါတောထွက်ပါတော့မယ်ဗတ္တကပိလာနီကိုအပ်တယ်ဖိပလေလူနေက ဘာဒကာပိလာနီကလည်းပဲဟာကျမဟာအရှင်တဲ့ဒီနေ့ပယ်လှမ်းတဲ့အခါမှာပုံပုံကောင်လေးတို့ဟဲ့လာစတဲ့ကြောင့်အကုသူတွေကိုမသိရတယ်ဒါကြောင့်မို့ကျွန်မကလက်ပိုင်ကြရင်တော့ထော်တော့မယ်ကျွန်မတို့ပိုင်တဲ့ပြည့်စုံဥစ္စာသနာတို့ပိပလီလူနေကိုအကောအပ်ပါတယ်ကြည်ရလင်္ကာမရကိုအမြကလင်္ကာဂရေပေါင်းဘယ်လောက်လဲပိပလီလူနေဘက်ကပါလာတဲ့ဂရေ80ဘာဒကာပိလာနီဘက်ကပါတဲ့ဂရေ80 သူတို့ဇိနိယုဏမန္တန်တို့စိဝလုဒ္ဒလို့ရတဲ့ဂရေပေါင်းများစွာပြီးယတနာတွေကနဲတာမဟုတ်ဘူးဒီဟာတွေအကုန်လုံးဆော့လော့ပြီးတော့သူတို့ဇိနိယုဏဘာလို့မလဲတောထွယ်တော်မယ်ဘုန်းတို့တရားနာနေကြအမျိုးသားယောဂီတွေသူတို့ဘာလို့တော့မလဲခုယောဂီတွေအမျိုးသားတွေဒီတရားနာတရားနာတွေအမျိုးသမီးတွေလည်းတောထွက်လာရအထင်ပါရဲ့တောမရောက်ပဲနဲ့မြို့ရောက်ပြီးတော့ဖူးရင်ကြောင်ရောက်နေကြတယ်နော်တောမရောက်ဘူး သူတို့ပြောကြပါစို့ရဲ့ဇနိမောနန်တို့အဲ့ဒီပစ္စည်းတွေကိုအကုန်လုံးစော့လှော့ပြီးတော့တွတ်ထွက်တော်မူသည်ဒါပိပလိလူလင်နဲ့ဗဒ္ဒကာပိလနေဖယ်သွားရပြီလေတော့ထွက်ပြီပိပလိလူလင်ကရှေးကသွားလို့ဈေးထဲမှာသွားပြီးတော့ဒီယောဂီဝတ်တဲ့အဝတ်တွေသွားပြီးတော့ဝယ်ခဲဝယ်ခိုင်းပြီးတော့မြေသဘေးလေးတွေကိုသွားဝယ်ခိုင်းပြီးတော့ ဗတ္တကာပိလနဲ့ပိပလေလူလင်တို့ဟာယောဂီအဝလိတွေကိုဟိုလူဩတွေအလုံးစော့လော့ပြစ္ဆုတ်ဇာတနာတွေအကုန်လုံးစော့လော့တိတ်ပြီးမှရှိတဲ့လူတွေကိုအကုန်လုံးလိုတဲ့ပုဂ္ဂိုလ်တွေယူကြစေတိုက်ပြီးပြည်သားလူအများတို့တို့ဗာနေပြစ္ဆုတ်ရဲ့ဥစ္စာသနာတွေသင်တို့အလူရှိသလိုလာယူကြလို့စီလယ်ခိုက်ပြီးတော့ပြစ္ဆုတ်ဇာတနာတွေစော့လော့ပြီးတော့ဈေးထက်မှာယောဂီဝလိတွေကိုသွားဝယ်ခိုင်ပြီးတော့ယောဂီဝလိတွေကိုဝေါ့မြေသပိလေးတွေကိုဝယ်ခိုင်ပြီးတော့သပိအိလေးထည့်ပြီးတော့ လွယ်ပြီးတော့ဇနီးမောင်နှစ်ဦးဘုံခုနှစ်ထပ်ရှိတဲ့တိုက်ကြီးဘော်ကနေဆင်းပြီးတော့တွတ်ထွက်သွားပြီပြေးပြီးလူနှင်းကရှေ့ကသွားလို့ဗဒ္ဒကပိလာနီကနောက်ကလိုက်လို့သူတို့ပြောကြပါစို့ရဲ့တနေရာရောက်တဲ့အခါကျတော့ဇနိမဏန်တို့ကတ္တဗပုပ္ပလိလူငါပြောရင်ဗတ္တကပိလာနီတို့တွတ်ထွက်လာတဲ့အခါကျတော့တို့ဇနိမဏန်တို့ဒီလိုအတူသွားလို့မဖြစ်ဘူးတို့ဒီနေရာမှာပဲလမ်းစုံမှာလမ်းခွဲကြစို့လို့တန်ခင်ကြတယ် တို့အတူတောထွက်လာတဲ့အခါကျတော့တို့ဇနိမဏတို့ကဒီလိုအတူတကတွဲသွားပြီးတော့မဖြစ်ဘူးလူတွေပြည့်သိရင်တို့ကိုကရဲစရာဖြစ်လိမ့်မယ်ကဲရင်ရင်လူတွေမှာအကုသိုလ်တွေဖြစ်ပြီးအပယ်လေးပါလာကုန်မယ်ဗတ္တကပိလာနေတို့ကြောင့်တို့ဘွားသံတရားကအတူတွဲလာတာဒီကနေ့တို့နှစ်ယောက်ဒီမှာလက်တွဲဖြုတ်ကြစို့လို့လမ်းကြားလမ်းခွဲတင်နေရရောက်တော့ဇနိမဏဦးလက်လက်တွဲဖြုတ်တော့လမ်းခွဲလမ်းခွဲကိုလည်းအခါကျတော့ဗတ္တကပိလာနေကသူ့လင်းပိပလိလူလင်းကို လက်ရလက်သုံးကြည်လှက်ပြီးတော့ရှ िख ိုးပြီးတော့ဘဝမရသောတန်တရားကပါလာတဲ့အပြည့်တွေကိုသိခံတော်မူပါဒီဒီလမ်းဆိုလေးမှာပြစ်အခွက်တောင်းဗတ်ပိပိပိလူလင်းရလဲအပြစ်တောင်းပြီးတော့ဇနိမဏတို့အသီးအသီးအပြစ်ကိုခွက်လှော်ပြီးတော့ဒီနေရာမှာလမ်းခွဲလမ်းခွဲတဲ့နေရာမှာငရင်လှုပ်တယ်ကြီးကြကြပါပဲတဲ့ငရင်လှုပ်တာဒီနေရာမှာဘဝတန်တရားကအတူတွက်လာတဲ့ဒီနေ့ဒီနေရာမှာလမ်းခွဲပြီးကိုဖို့လို့ပြစ်သားရဲ့ဟုတ်ရလား ခုတရားနာနေကြတဲ့ယောဂီမျိုးသားမျိုးအမျိုးသမီးတွေလည်းပဲကဲငါရစ်သားကိုသွားတော့မယ်လို့ဒီအိမ်ကနေတော့ဒီလိုပြောတဲ့ခါကျတော့ငရင်လှုပ်သလားခုနပြေးသားငရင်လှုပ်ရလားလှုပ်မှာမဟုတ်ဘူးထင်ပါရဲ့နော်ကလန့်ခွဲပြီးတော့သွားတော့ပိတ်ပိလိလူလင်ကမြတ်စွာဘုရားရှင်ထံရောက်ယဟန်ပြုပိတ်ပိလိလူလင်ကလည်းမြတ်စွာဘုရားရှင်ထံရောက်ယဟန်ပြု ယဟန္တာဖြစ်တော်မူသည်ဗတ္တာကပိလာနိသထိကရောကလည်းပဲဘိက္ခုနီမကျောင်းတွေရောက်ပြီးတော့ဘိက္ခုနီမဝေါ်တဲအတော်ယဟန္တာမှာထေရီဖြစ်တော်မူသည်ဟောနိဗ္ဗာန်ကိုယဟန္တာ ဖြစ်ကုန်ပြီမဟုတ်လားဘာဖြစ်သွားပြီလဲဘိပလီလူလင်ကလည်းပဲယဟန္တာဖြစ်တော်မူသည်ဗတ္တာကပိလာနိသထိကရောကလည်းပဲယဟန္တာမှာထေရီဖြစ်သွားပြီတူတူစိတ်တုကိုတူဗါလဲနိဗ္ဗာန်ယူ အဲ့ဒီနေရာမှာဒီရှင်မကတ္တပကဒုတင်တေရသာဗုဒ္ဓမြတ်စွာသာသနာထက်မှဒုတင်ဆောင်တဲ့နေရာမှာဣတတဲ့ဝတ္ထုရတယ်တဲ့ဣဒံတေကံဘေကဝေမမသဝကာနာဒုတင်ဒုတင်ကတရဏံဘေကုဏယတိတံမဟာကတ္တဘောမြတ်စွာဘုရားသာသနာထက်မှဒုတင်တေရသာကို33ပါးကိုဆောင်ကြတဲ့ယဟန်တော်များအ ਨੇ ဥက္ကဋ္ဌဒုတင်အမျက်ဆုံးဒုတင်ဆောင်တဲ့နေရာမှာအရှင်မဟာကတ္တပအသာဆုံးပဲဒါကြောင့်မို့ ဒုတင်ဆောင်တဲ့နေမှာဣတတက်ဘွဲ့ဒုရသည်ဖခင်ကဒါမို့ဣတတကံဘေကိုမမတဝကနံဒုတင်ကတရဏံဘေကိုနယတိဓမ္မာကတဘောဒုတင်33ပါးကိုဆောင်တဲ့ယဟန်တို့ထက်မှာရှင်မကတပတိအမြန်ဆုံးဖြစ်ပါသည်ဖခင်ကြင်ညာတယ်ထို့အတူပဲဗတ္တကာပိလနိဘေကုဏီမထေရီမကယဟန်ဓမ္မကလည်းပုပ်ပိနုဝတ္တနုတ္တိဘိညာရတယ်ပုပ်ပိနုဝတ္တနုတ္တိဘိညာဆိုတာဟာရှေးကဘာ လွန်ခတ်တဲ့အတိတ်ဘဝကဘာတွေကိုပြန်သိနိုင်တဲ့အဘိညာဉ်ကိုဘာလို့ခေါ်တယ်လဲပုပ္ပေနုရဲ့နုတ္တိဘိညာဉ်လို့ခေါ်တာကဘာပေါင်းများစွာကိုဖြစ်လာတဲ့ဘဝတွေကိုပြန်သိနိုင်တဲ့အဘိညာဉ်ကိုဘာလို့ခေါ်တယ်လဲပုပ္ပေနုရဲ့နုတ္တိဘိညာဉ်အဲ့ဒီပုပ္ပေနုရဲ့နုတ္တိဘိညာဉ်ရတဲ့ဘိက္ခုနီမထဲမှာဗတ္တကပိလာနီကအတော်ဆုံးပဲအိတတဲ့ဘွဲ့ရတယ်ဣဒတေကံဘိခဝေမမသာဝေကနာပုပ္ပေနိဝဒနုတတိနာဘိက္ခုနိနေယတိတံဗတ္တကပိလာနီ ပုပ်ပေနုယနုသတိဘိညာဉ်ရတဲ့ပုဂ္ဂိုလ်ညီမထက်မှာဗတ္တာကာပိလာနိထေရီအသာဆုံးပဲတော့ဇနိမနာနှုတ်သလုံးယဟန္တာလည်းဖြစ်သွားပြီဣတတက်ဖွယ်သူအတိတိရတော်မူသည်သံတရားထက်ကလွတ်တော်မူပြီသူတို့ဇနိမနာဘာဖြစ်သွားပြီလဲတန်တရားထက်ကလွတ်ပြီမလွတ်ပြီဘူးလားဘုန်းတော်ပြည်သားမလွတ်ပြီဘူးလားအေးတန်တရားထက်ကလွတ်ပြီကြော့ပြီဒါကြောင့်မို့ စိတ်တုကိုတုပြုတဲ့ကုသိုလ်သည်နိဗ္ဗာန်တိအကျိုးပေးသည်ကျုံပေးဝယ်ဘူးလားဒါကြောင့်စိတ်တုကိုတုဘာလို့ခေါ်တယ်လဲနိဗ္ဗာန်ယူဘုန်းကြီးတွေကတော့ဖြင့်သက်80ပြီးတော့မယ်ပါရမီဖြည့်ဖက်ခုတိမပေါ်သေးဘူးပါရမီဖြည့်ဖက်ကမွေးမှမမွေးသေးလို့လားသေပဲသေသွားလို့လားတော့မသိဘူးမပေါ်သေးဘူးကောင်းပါတယ်မပေါ်ပါစေဆုတောင်းရတာပါပဲဘုန်းတော်ပြည့်ပြ ကြောက်ထက်ပဲနိဗ္ဗာန်ကူတော်မယ်ဘုန်းကြီးတို့တွေ့တာစရာတွေရှိရင်ပင်ပန်းတယ်မပင်ပန်းမြင်ဘူးလားခုမှအောင်မတရားတာနေရတဲ့မျိုးသားယောဂီတွေတပတ်ဆယ်ရက်လောက်ရုပ်ရည်တောက်သွားဖို့တာဇနီးကိုခွတ်တားရတယ်မဟုတ်လားခွတ်တားပဲဘူးလားတောင်းရတယ်တောင်းရတယ်ဟုတ်လားသူကခွင့်မပေးဘူးဆိုရှင်ရည်တောက်လာလို့ရပါမလားအဲမရဘူးတက္ကမရည်တောက်ဝင်တော့နှစ်လ တခါဝင်တော့ဆယ်ရက်ပဲရတယ်နော်တခါမဝင်တော့ဘယ်လောက်ရရလဲနှစ်လဉာဏ်စဉ်တရားတို့ပါလေနားလို့ထွက်သွားတာတခါဝင်တော့ဘယ်လောက်ရတယ်လဲဆယ်ရက်ဒါကမနဲ့တောင်းတောင်းပန်ပန်ခွက်တောက်ပြီးမှလာရတာနော်မိတ်ကြီးပါလားမအမျိုးသားမိတ်ကြီးပါလားမိတ်ကြီးပါလားလို့မှန်ရှိရင်ပြောမှမဟုတ်ပါဘူးဘုန်းတော်ယောဂီတွေမှန်တယ်မဟုတ်ဘူးလားမှန်ပါတယ်နော်ဘုန်းကြီးကအရန်ပြောတာမဟုတ်ဘူးနော် မှန်ပြီးတော့ပြောတာပါပဲအဲမှန်ပြီနော်ဒီတော့စိတ်တုကိုတူဘာဖြစ်တယ်လဲနိဗ္ဗာန်ယူတဲ့ရှင်မကသဗ္ဗနဲ့ဗတ္တကာပိလန်ဒီအကြောင်းဒီမှာပြီးဆုံးသွားပါပြီတရားဝက်သိမ့်ကြစို့ကြပြလေးတွေကိုရုပ်ပြီးတော့နောက်ဆုံးဂါထာလေးတစ်ပုတ်ရုပ်ပြီးတော့တရားဝက်သိမ့်ကြစို့ဆိုချမ်းသာပေါင်းရာကြောင့်မှန်စွာချမ်းသာပေါင်းရာကြောင့်မှန်စွာ စိစိန်ဘောကမြင့်မတိယံအောက်တံမကြကမသူမှမြန္တာနာစိတ်ချကိုယ်ွယ်ရာချမ်းသာပေါင်းရာကြောင့်မှန်စွာစိစိန်ဘောကမြင့်မတိယံ အောက်တံမကြကမ္မသူမှာမြန္ဒနာစိတ်ချကိုယ်ွယ်ရာတရိษံလူကအကျိုးရဘဝတရားဆိုသီလမဲ့သူတထာဟုသီဖြူတသိမ့်ဆို ဇံရလူလေအကျိုးတွေကတိတသိန်းဆိုသောတာလောင်ပင်လှူလေလျွန်များဖြင့်အသင်ခေဆိုနောက်ကိုဘဝဲကျူးများတယ်ပြောပွဲမရှိဆိုကုသိုလ်ရွှေအိုးလူမခိုးအဖို့တန်လှသည် ဘဝမြတ်စွာယူဆောင်ကလိုရာသွားနိုင်သည်လူဘုံနဲ့ဘုံမြမဘုံအကုန်သွားနိုင်သည်လူမင်းနာမင်းမြမမင်းယဟန်မင်းလည်းဖြစ်နိုင်သည်ကဲဂါထာလေးတစ်ပုဒ်ဆိုရွတ်ဆိုပြီးတော့တရားဝဲသိမ့်ကြစို့ မဟာပေပလီတွေပါတာသဟပုညကရာပုရိဒွန်တန်ဒွန်တန်သန္တာရတာခိမံဒွန်တန်တရိသုတေမဟာပိပိလိစာအရှင်မဂသဘာလောင်ကျော်သံဝိနိတထေကြီးပိပိလိသီလကောင်ဘာဒာဆံကောင်းခြင်းကားတွေသင်္ကေရွှေတို့ရုပ်ရည်ဆောင်ကျဲကိုပေါင်းကျွယ်သည်ဘာဒမသီလကောင် တွေတို့ဝေမေတ္တာပန်းပွင့်စတိဝုံမုံမောင်မဲဆိုတော့သည်တွေတို့ဝေရှေးကြောင်ရေဇက်မေတ္တာဆက်၍နှင်းသက်ကြည်နုပါရမီဖြိဖက်နှုတော့သည်ပုရိသန္တရာတခွင်ပျော်ရွှင်ချေအောင်ဟိုရှိအခါတုံးစီကသဟပုံညာကာရမောင်ကပိလင့်မကြည်ဖြူမေကလူလက်မောင်နှင်းသက်ပါရမီ ဖြိဖက်ကုသိုလ်ရှင်ဖြစ်ကြလေသောကြောင့် ဒွန်ဒန်ဒွန်ဒန်နာဖြစ်လေတူတူလူဖြစ်လေမကွေကွယ်ကုသိုလ်ဓာဆွဲ၍ဒွန်တွဲကြကုန်လေရဲ့သန္တရတာသူကတိလက်လှမ်း၍အထက်တန်းဆိုတဲ့အဘုဒ္ဓခွင်မှာလက်တွဲကဆိုလင်းကင်းလင်းကြကုန်ပြီလင်ဒေရူဝေတောပိပ္ပလိနိပါဒမနှစ်သွက်သထာပါရမီဖြည့်ပဲကုသိုလ်ရှင်ဇနိမောနန်ဥရုတ်တိခေမံသန္တရာကိုပဲဆို၍ ချမ်းသာအညွန်းဆုံးတဲ့နိဗ္ဗာန်ဓာတ်ကိုတရိန်သူမကင်ဖောင်ကြီးညိမ့်ညိစီ၍ဝုံမီမလောင်မျက်ခေါင်ကြံငန်း တူစုံမြန်ကကုသံထိုကြောင့်ထွေမြောင်းတော်မူရလေကုန်သတည်းဤသို့ပြုရာ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 မင်္ဂလာကိုရွေကတာတိုင်းရစေသောယနေ့ယခု ပြုပြုသမျှမြတ်ဘာကကိုမိဘဆရာမြုပ်သဟာနှင့်ကိုမဆောက်ကြကိုဆောင်နှံကအရင်စား၍ရှိသမျှလုံးစုံဘုံ31 ဖြည်းဖြည်းသမျှဝိနေရတို့ရကြပါစေဘေးငါဝေသည်မြတ်တွေသာဓုခေါ်စေတော်အမြအမြအမြယူရာမူကြပါကုန်လောသာဓုသာဓုသာဓုအမြအမြ အမြယူတော်မူကြပါကုန်လော့သာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လော့သာဓုသာဓုသာဓု